ယေရှုရှင်မဟာဗောဓိမြတ်ဆရာတော်ဘုရားကြီးလက်တလူသာသနာပြုစခန်းအပတ်စဉ်လေးတရားစခန်းပွဲ၌14ရက်4လ69ခုနှစ်တွင်ဟောကြားတော်မူသောတရားတော်ပါကေသမနုယုံဖေယမောဃကာလနာခိပေဒါတို့ဘုရားဟောတာလေဟင်အဲဥဒိယဘုရားသင်္ခါရီတို့ပြုလုပ်နေတာတွေမှမများဖြစ်ပြီးပြက်မဲ့ဟာတွေလို့ဆိုလို့ဗျာဟင် ဘယ်ဟာလှုပ်လှုပ်ဖြစ်ပြီးပြကြတာပဲထင်တယ်မှန်ပါဗျာဟင်ဖြစ်ပြီးတည်တာပါရှိတော့မှန်ပါမရှိပါဘူးဗျာဟုတ်ကဲ့သူ့ရဲ့ခိုင်ခံ့မှုအားလိုက်လို့ဟောလားအပြည့်ကြီးနဲ့အပြည့်ကလေးဒါပဲကွာတယ်မှန်ပါဗျာဒါမို့အပြည့်ရှိကြတာနဲ့အပြည့်နောက်ကြတာဒါတော့ကွာလိမ့်မယ်ဟင်ဘာလို့လို့ပြုတ်ပြင်ပြီးလို့ရှိရင်သူပြည့်စည်မှာပဲတဲ့ဟုတ်ကလားဟဲ့မှန်ပါဗျာဘာလို့ဆိုပြုတ်ပြင်ထားတာတွေကိုကွယ်တဘာဝမှာဟုတ်ပဲ အဲပြုပြင်ထားတာတွေမှန်သမျှတဲ့ဖြစ်ပြီးပြက်သွားမှာဒါကိုပိုင်ပိုင်ခြားခြားကိုယ်ပညာနဲ့သိမြင်ခဲ့လို့ရှိရဲ့တဲ့ဗျဟုတ်ကလားမှန်ပါပါအဲ့တော့ဖြစ်တဲ့လောက်ပြက်ဟုတ်ကလားဟင်အဲ့တော့ပြက်ပြားတော့ပြန်ပြုပြင်ပေးရတယ်ဒါကိုနိဗ္ဗိန်လေးတဝါနာငင်းဝေလာလို့ရှိရဲ့တဲ့ဒါလည်းဖြစ်ပြီးပြက်ပြက်ကြသွားတာကိုမြင်မှလည်းငင်းဝေမှာတယ်ဗျာမှန်ပါဗျာဟင် ဟင်ရှစ်ထာလောက်သာကြည့်ပြီးပြက်ထာမမြင်တဲ့ပုဂ္ဂိုလ်ကညင်ဝေးပါမလားညင်ဝေးနေပါဗျာဟင်ဟင်ညင်ဝေးနေပါအဲဖြစ်ထာလောက်သာကြည့်ပြီးပြက်ထာကိုမမြင်လိုက်ဘူးဆိုရင်ညင်ဝေးနေပြီဟုတ်ကလားအဲ့တော့ကိုလှုပ်တဲ့အလုပ်တွေကိုဖြစ်ပြီးပြက်သွားအဲ့တော့ဖြစ်တော့မကြည့်ပါနဲ့အပြက်ဖြစ်အောင်ကြည့်ပါလို့ဆိုဟုတ်ကလားအဲ့တော့ဖြစ်ပြီးပြက်သွားတာကိုမြင်လို့ရှိရင်အဲညင်ဝေးစိတ်ပေါ်လိမ့်မယ်ဟုတ်ကလား တကယ်လို့ရိုးပြီးပေါ်လာခဲ့တော့တဲ့ဗျကိုကိစ္စလောက်သာကိုလုပ်ပါဟုတ်ကလားကိုကိစ္စကိုကြိုးစားကြဆံပါတဲ့ဒီလိုပြောတာတယ်တာကိစ္စမနုယုံသေးရဟင်မောဃကာလနာခီပရေသွားအလခန်းနေရင်အချိန်မကုန်ကြပါစေနဲ့လို့ပြောတာဗျဟုတ်ကလားအချိန်မီတော့အချိန်နဲ့မကုန်ကြပါစေနဲ့တဲ့ဗျဘာဖြစ်လို့တော့တို့လူဘဝ ကြာခဲဗျာဟုတ်ကလားဟေးလူဘဝဒီခက်ခဲဆုံးထင်တယ်ဟေ့ခက်ခဲဆုံးသူကဆံတက်မှရတဲ့ဘဝတယ်နဲ့ဟဲ့ဟင်ဟိုအပေလေးဘုံဘဝကမျောလိုက်ုံနဲ့ရပါတဗျာလုံးဖို့လိုသေးလားဟင်အဲခွေဖြစ်ဖို့ဝက်ဖြစ်ဖို့ကြက်ဖြစ်ဖို့လောက်ကြသေးလားဟဲ့ဟင်ဟိုငရေပြီမရောက်ဘူးလို့ရောက်ဘူးအောင်ဆိုလောက်ဘူးသလားဟင်ဟိုပြိတ္တာဘုံရောက်ဘူးတယ်မှရှိရှိဆိုလောက်ဘူးသလား ဟိမလုတ်ဖူးတော်လည်းပဲမျောလိုက်တဲ့ပုဂ္ဂိုလ်တိုင်းမရောက်ဘူးလားယာအဲရောက်ဘူးတာယာဟိဒီတဲ့ကောမရောက်ဘူးသူရှိကြသလားဟုတ်ကလားမဟုတ်မရောက်ဘူးမှမသိတာပဲရှိတာဟင်ပြီးတော့တရိတ်ဟိုတို့30ပုံဟင်ဗြဟ္မဘုံ20ရှိတာဟုတ်ကွကာမဘုံက17ကိုကွကာမဘုံလည်းဟိုအကောင်းဘုံကခွန်တင်တယ်ဟဲ့အဲနတ်ပြည်6ထပ်နဲ့တို့လူပြည်ပြောတာတင်တယ်ဟဲ့အဆိုးဘုံက4ဘုံတင်တယ်ဟဲ့ဟင် ဟိုသိုးကန်တွေကိုမျှောလိုက်ပြီးကျူတာကဟိုသိုးပုံတင်တယ်ဟိဟိဟိုသိုးပုံတွေကိုဆန်ပြီးအထက်ကိုတက်ပြင်ခုနကောင်းပုံခုနပုံတင်တယ်ဟိဒါကတော့ကံကံတစ်ခုပဲနေမှာလို့ဟိကောင်းကံနဲ့သိုးကံကိုခွဲရမှာပေါ့ဟုတ်ကလားတို့တော့လုတ်တဲ့ပုဂ္ဂိုလ်ကတော့နှစ်ခုလုံးကောင်းတယ်ဆိုလို့ကြတာကြည့်တယ်ထင်တယ်ဟဲ့ဟိဟိုတဏ္ဍာလုတ်သွားကမကောင်းဘူးဆိုလို့တာရှိတာဟိဟိရှိဘူးဗျာမို့ဆုံးမေးကြည့်ပါလားဗျာဓမ္မမေးကြည့်ဗျာတခေါမေးကြည့်ဗျာ မကောင်းဆိုလို့တာရှိဘူးတင်ဟဲ့ဟုတ်ကလားဟေးသူကလက်တလောကောင်းကောင်းသာကြည်တာကိုဗျအဆုံးအထိမှကြည်ပဲဟုတ်ကလားဟဲ့ဟေးသမင်းကောင်းကောင်းသာကြည်တာကိုရမစင်ဖြစ်မှကြည်မှကြည်ပဲဟုတ်ကလားဟေးသူကသမင်းကောင်းကောင်းသာကြည်တာတင်ဟဲ့ဒီသမင်းကမစင်ဖြစ်မယ်ဆိုတဲ့အဆုံးအထိ तू သိလားကြည်ဘူးသူလည်းကောင်းနေတယ်လို့လုပ်တာပါပဲဟုတ်ကလားသူတော့သူလုပ်တဲ့ဟာကဟိုစိတ်ကိုမျောလိုက်လိုက်တဲ့အတွက် तू အောက်ပုံတန်းသွားတာတင်ဟဲ့စိတ်ခိုင်းတဲ့တိုင်းလိုက်လုပ်တာတင်ဟဲ့ လောဘခိုင်ခိုင်တယ်လို့လိုက်လို့မှာဟဲ့ဒေါသခိုင်ခိုင်တယ်လို့လိုက်လို့တာတင်ဟဲ့ဟုတ်ကလားဟဲ့ဟဲ့သွားမှာပဲတို့ကံထဲမှာကောင်းကံစွာအဲသူတစ်ပါးဒီပေါ်ကိုစားပါသေးလို့တောက်သေးလို့တဲ့ကံတင်ဟဲ့သူတစ်ပါးဒီကိုချမ်းသာသေးလို့တဲ့ကံတင်ဟဲ့ဟင်ဒါတွေကတော့ဆန်တဲ့အာမတင်ဟဲ့ဟင်ဟင်ကိုချမ်းသာတယ်လို့သူတစ်ပါးချမ်းသာဖို့ဆိုတာကိုကိုသီးသိမ့်ညှပေးရမှာတင်ဟဲ့လူချင်းလို့ရှာထားတာဘသူညှပေးချင်ပါလို့ဟင်ညှပေးချင်သူ ပေါ်လာဟဲ့ရှားရသလားရှားမယ်ဗျာတောက်တော့ဆန်တက်ရတာတင်မယ်တောက်ကလားဟဲ့ပြီးတော့သူလောဘခိုင်းနိုင်အဲဒေါသခိုင်းနိုင်ကိလေသာခိုင်းနိုင်မလုတ်ဖဲနဲ့ဟုတ်ကလားလောဘကိုစောင့်သိဒေါသကိုစောင့်သိပြီးကံမီစောင့်သိဒါတို့သီလတင်တယ်ဟဲ့အဲဒီငါရောလူတိုင်းလုံနိုင်သလားဗျာလုံနိုင်ပါဘူးအဲသူကလည်းဆန်တက်ရတာဟုတ်ဗျာဆန်ကတော့နည်းနည်းတော့ပင်မနာပေါ့ဗျာညှို့လိုက်တဲ့လောက်တော့ပဲသက်တာလိမ့်မလို့ဟုတ်ကလားဗျာ အဆံသွားလည်းပင်ပန်းအတက်ဆိုရင်ဘယ်ဟာဖြစ်ပြီးပင်ပန်းတာပဲလေအဲ့တော့ဒီလူပုံနာ၆ထပ်ဒါကလည်းတို့ကံကကောင်းကံကသွားတာတင်မရဟုတ်ကလားဗျာတို့ကံနဲ့ကောင်းတဲ့ဗံဆိုတဲ့လက်ထဲရှိတဲ့ကြိရိတာကိုတောင်းသိမှုတွေမကတော့ဘူးဖြက်သိမှုထိသွားနိုင်တဲ့ဟာမှာဆန်းတင်နေဟိအင်းဒါကတော့ဒုက္ခတွေလက်ရှိကြိရိတာကိုတခါတည်း ဟိုတို့အမိုက်ပုံကိုအမိုက်ကိုပုံပြီးမီးရှို့ဖြက်စီးပစ်တယ်လို့ပြာကြတယ်လို့ဟုတ်ကလားဖြက်စီးဘူးသူရှိသလားဗျ။ဇန်ကတော့လေလက်ရှိပါဘူးဗျ။ဟုတ်ကလားဇန်ရှိလို့အရင်ကလောက်ခဲ့ဝင်ရင်ခုတည်းဒီဒီထုံပါလာမှာပေါ့။ဟုတ်ကလားအင်းတို့ဟိုဟိုကာမကိစ္စကြတော့အရင်ကလောက်ခဲ့ဘူးတော့အခုဒီဘဝမှာလဲဆရာမပြဘဲနဲ့တောင်တတ်ပါဗျာဟင်ဒါအရင်ကလောက်ခဲ့ဘူးတာတွေတင်ဟဲ့အေးတို့ဇန်ကိစ္စကြတော့ဆရာပြတာတောင်သဘောပေါက်လားဗျာ ဟမ်မလွတ်ခဲ့ဘူးလားတော့သေချာတယ်ထင်ကြသူကတော့ဟင်ဒီလိုဆိုဟိုကိလေသာကိုရှုံ့မြိုက်ဖြက်ဖြီးပြီးဟုတ်ကလားဆံပြီးဆံရင်ဆံရင်တက်နိုင်တဲ့ဗြဟ္မဘုံရောက်ဖူးဖို့တော့တော်တော်ခိမ့်လိုက်မယ်ဗြဟ္မဘုံ20ရောက်ဖို့တင်ဟဲ့ဟင်သူ့ရောက်ဖို့တော်တော်ခိမ့်ရင်ဟဲ့ဟုတ်ကလားနတ်ပြည်ကတော့တခါတလေလောက်တော့ရောက်ဖူးမှာပေါ့လေသူ့တော့ရောက်ဖူးတယ်ပဲပြောရမှာပါဟုတ်ကလားဟဲ့လူဘုံကတော့မကြာမကြာလောက်တော့ရောက်ဖူးတယ်ထင်တယ်ဟဲ့ ဟုတ်ကလားဟင်အမြဲလားမကြာမကြာလားမကြာမကြာလောက်နေမှာပါဗျအမြဲတော့ဖြစ်နေမှာဟုတ်ကလားဘာဖြစ်လို့တော့တရက်အတွက်မှာရှိတဲ့စိတ်ကိုတို့သူတေသနာပြုတ်ကြည့်ဟုတ်ကလားဟိုတို့မောဟကတရိษံသွားမှာဟုတ်ပဲအဲ့တော့အိပ်ပျော်နေတဲ့ညတဝက်ကဗာစိတ်တော့ဟဲ့မောဟထင်တယ်ဟဲ့ဘာသိတော့အဲအိပ်ပျော်နေတော့လိုချင်တာရှိသလားဟုတ်ကလားမုန်းတာတွေဒေါသတွေရှိသလားအဲမောဟဗျာဒါညတဝက်ကလည်း တိရိစ္ဆာန်ပုံသွားဖို့ထင်တယ်ဟဲ့ဟေ့သူလည်းမျှောလိုက်သွားတာထင်တယ်ဟေ့ဆန်တက်သလားမျှောလိုက်တာလားအဲ့ဒါမျှောလိုက်သွားတာဟုတ်ကလားအဲနိုးတဲ့အချိန်လေးကြမှာဒါတောင်းသုံးလုံးမုံမုံနေမှာပါဟေ့ဟေ့သုံးသုံးမုံမုံနေမှာပါပဲဗျဟောတို့လူကျင်တာလေးတစ်ခုဘောမှလောဘကလာတာထင်တယ်ဟဲ့ဟေ့အဲလူကျင်တာလေးတစ်ခုရှိမှတို့လောဘသွားလာဗျဟုတ်ကလားတို့လူကျင်တာလေးသူ့လက်ထဲရောက်လို့ဟိုလားသူ့စိတ်တိုင်းကြပါရင်လောဘကပြန်သွားတာပါ ။ကြံတဲ့ချိန်မောဟအတိုင်းပဲတွေ့တွေ့ဝေဝေထင်တယ်။ဟင်မှတ်သိမရှိရင်မောဟပဲထင်တယ်ဟဲ့။ဟုတ်ကလား။ဒေါသကလည်းသူ့မခံရင်စရာလေးတစ်ခါရှိမှတကွက်ဖထပြီးဖြစ်တာဟဲ့။ငါပွက်တလို့ထင်တယ်။ဟင်ငါပွက်တလို့ပဲနေမှာပါပဲ။ဟုတ်ကလား။သူ့စိတ်တိုင်းညသူပြုတ်ကျင့်ပြရရင်ဒေါသကလည်းသိကျင်တာကြံသွားတာပါပဲ။အေးကြံတာကတော့မောဟပဲကြံရတဲ့ထင်တယ်ဟဲ့။ဟုတ်ကလား။အဲ့တော့မောဟကနေမှလဲမောဟပဲဖြည့်သီးတယ်ထင်တယ်ဟဲ့။ ပြီးတော့တို့ထိုင်းနေရင်းနဲ့စိတ်တွေတောင်စင်ရင်မရတွေးတွေကောမဝင်ဘူးလားဗျအဲ့ဒါကိုလည်းသာကဥဒိစ္စမောဟပါဗျာဒါကောကျင်းလာဟဲ့တို့တဲ့ချိန်လေကြံစိတ်တွေတောင်စင်ရင်မရဟဲ့တွေးတွေတခါတလေတစ်ခုထဲမှာဝဲလှဲ့နေတယ်လို့ဒီကိစ္စကိုလောက်ရကောင်းမလောက်ရကောင်းမလားချီတုံချတုံလေးရောဖြစ်တာဘူးလားဟဲ့အဲတန်းလည်းမောဟပဲတန်းလည်းမောဟပဲအဲ့တော့မောဟကဟို24နာရီမှာဘလောက်ဖြစ်ပြီးထားတော့ဟဲ့ အများဆုံးတော့23နိုင်လောက်တော့ရှိနေမယ်ထင်ပါလားဟင်ဘယ်လောက်ရှိမယ်ထင်တော့ဟင်24နိုင်မှာ မောဟကဟိုတရိစ္ဆာန်ဖြစ်မဲ့စိတ်ပေါ့လေမျိုးစေ့ကဘယ်လောက်ရှိမယ်ထင်တော့အများဆုံးလားဟုတ်ကလားဗျသူဒီပထမဆွဲမှာထင်တယ်ဗျာဟင်ဟုတ်ကလားဟိုလောဘကလိုချင်တဲ့စိတ်အဲလိုချင်တာလဲဟိုတို့ဟိုတနေ့တာလုံးလုံးဟိုလေလဲလေမှုຢာလဲຢာမှု ဟိုတို့မြို့မှာလည်းရောင်းဝဲဝဲဝဲရောင်းဝဲမှုယုံလဲယုံမှုအဲသူလိုချင်တာလေးလည်းဒုတိယတော့လိုက်လိမ့်မယ်ထင်တယ်ဟိဟင်ဟုတ်ကလားလိုချင်တာမရတဲ့အချိန်မှာဒေါသလာလိမ့်မယ်ထင်တယ်လိုချင်တာလက်လို့ဆုံးရှုံးမှဒေါသလာလိမ့်မယ်ထင်တယ်ဟုတ်ကလားလိုချင်တာလက်ထက်ကပြည့်စည်သွားမှဒေါသလာလိမ့်မယ်ထင်တယ်အဲ့တော့ဒေါသလာတာနဲ့ဟင်ဒုတိယလိုက်တာတော့လောဘပဲထင်တယ်ဟင်တနေ့တနေ့အဲမောဟဒုတယ်အကြီးဆုံးထင်ဗျာဟုတ်ကလားလောဘကဟိုလှုပ်ချင်တာလှုပ်တာတော့ဘာမှမသိတော့မှလှုပ်တာအကြိုက်ကြီးလေးဘာမှမသိတော့လေးထင်တယ်ဟဲ့ ဟေးအကြိုက်ကြီးလေးဘာဖြစ်ဖြစ်ဆိုတဲ့စိတ်ပေါ်လေးတင်တယ်ဟေးဒီလိုဆိုလောဘဖြစ်တာတော့မောဟလိုက်သေးတယ်ဟဲ့ဟေးဒေါသဖြစ်တော့အဲတော်တော်ဒေါသဖြစ်လာပြီဆိုရင်ဘာဖြစ်ဖြစ်ဘာသိတော့တင်ဟေးဖြစ်ချင်တာဖြစ်ဟုတ်ကလားဟေးရှေ့ရောသူပြန်နေသေးလားနောက်ကပြန်နေသေးလားအဲဒီလိုဆိုဒေါသဖြစ်တာတော့မောဟကလိုက်တုံးတင်တယ်ဟဲ့ဟေးတိုင်းတို့24နိုင်မှာဘသူကြီးဆိုတော့ဗျာမောဟကြီးဆိုတယ်မောဟမျိုးသေးတွေကြီးတယ်ဗျာဟုတ်ကလား အဲ့တော့လူဘဝရောက်တုံးလေးကောင်းမှုပြုမယ်ဆိုဖရာဆွန်းတော်ကဘူးလားဗျာဒါတောင်ဩကာသရလို့ဆိုတာဗျဩကာသဆိုတဲ့အတိုင်းစိတ်ကပါသွားတာလားဟုတ်ကလားဟေးဘာလို့မောဟနယ်တွေကဆိုးနာတယ်လဲဟေးအေးကိုယ်စိတ်နဲ့ကိုယ်ဆိုတာလားရလို့ဆိုနေတာလားဟုတ်ကလားဗျကစိတ်ကြီးနဲ့ဘာမှထူပါဘူးဗျာကစိတ်ကြီးတဲ့ဟိုထဲတဲ့ခွေထားဩတာထမဟေးတို့ကောဗျာဩကာသတဘလုံးဖရာစီတဲ့တယ်ရောက်ပါဟိဟေး မမဲကောင်းမလားလို့သွန်းထွက်လောင်းတော့လေအဲဘုန်းကြီးတပိတ်နဲ့ကိုယ်စိတ်နဲ့တဲ့လားတဲ့မဟုတ်ပါဘူးဟုတ်ဗျာကောင်းတာလှုပ်ထားတဲ့တော့မောဟကင်းလားဗျာဟင်အဲဒီကောင်းမှုလှုပ်တဲ့တဲမောဟကအနှုတ်အောင်ဟာရဟင်ဟင်ညာချာညာနာကြီးမလုံးနဲ့ဒီလောက်ဆိုတော်ရောပေါ်နေနေမှာဟင်အထက်တက်မှာဆိုလို့အထက်တက်မှာဆိုလို့ဟုတ်တယ်နဲ့ဟင်ညာညာကြီးလှုပ်ခွင့်ပြုလားဟင်မောဟကညာညာကြီးလှုပ်ခွင့်ပြုလားကောင်းမှုတော့ညာညာကြီးလှုပ်ခွင့်ပြုဘူးဗျာဘာလို့ဆိုသူ့ငယ်တဲ့ကလွတ်တော်မှာဆိုလို့လေ ဟုတ်ကလားဟဲ့အင်းညာကြတော့ကောအဲတရက်တစ်ချိန်တော့ဖရာအာယုံပြုဦးမဘေးဆိုပြီးတော့ဖရာဘုတ်တဲ့ထင်အင်းဖရာကောမတက်ဘူးလားဟင်ဘယ်လောက်ကြာတော့ဟင်ဟင်အဲအဲ့ဒီအချိန်မှာကောပဲနဲ့တော့တကယ်ကိုကိုဆိုတဲ့သကလုံးပေါ်မှာတတိတင်းပြီးတော့သကလုံးသကလုံးပေါ်မှာတတိတတိတတိနဲ့အဲ့လိုဆိုတာလားရလို့ဆိုတာလားဟဲ့ဒီမှာတော့မောဟနယ်တွေကဖြတ်သွားနေတာဟုတ်ကလားဟဲ့ ဒါရင်တရက်တရက်ဘသူအများဆုံးလုံးရမောဟများဆုံးဒီလိုဆိုမောဟသည်တရိစ္ဆာန်ဖြစ်မှာဆိုတော့ဘယ်မှာတို့အရောက်များဆုံးလို့ဟဲ့ဟုတ်ကလားဟုတ်ကလားအဲတရိစ္ဆာန်ရဲ့ညင်ကတော့ကြိုက်ကြိုက်လို့ညင်လိုက်တော့တာတယ်ဟဲ့ခွေးဟုတ်လားမွေးကြီးကြားကြည့်ဟုတ်ကလားဟင်ဒုမျက်စိမျက်မြင်ကတော့ခွေးနေမှာပါပဲဟုတ်ကလားဟင်ဟိုကြားတော့ဘာတော့တော်တယ်ဆိုတော့လူတိုင်းမတွေ့နိုင်ပါဘူးဟုတ်ကလားသူတို့ကြိုက်ကြိုက်လို့ပဲထင်တယ်ဟဲ့ဟင်စောင့်သေးသေးလားဟဲ့ ဩငါဒီလိုလိုက်လို့သူခင်ဗျာကြောက်လို့ပြေးရှာတာဆိုပြီးတော့ဟိုနားနေရသလားဟဲ့ဟင်ဟုတ်ကလားဗျာအဲမိဗျံတော်ကဟိုကတောင်းမှလိုက်တာသူ့တက်ကလေးနှမျောလို့လေတစ်ဖက်ကအဲ့တော့ကြားကြီးရောဩကိုချင်းသာတက်ကလေးနဲ့လှုပ်လိုက်ရောလားဟုတ်ကလားဟဲ့ကြိုက်ကြိုက်တို့လိုက်တာပဲထင်တယ်မကြိုက်တော့ကမကြိုက်တို့တိုက်တာပဲထင်တယ်မသိတော့ကမသိတို့လိုက်တာပဲထင်တယ်ဒီစိတ်တီတို့ဟိတရိษံတီကပါလာတဲ့စိတ်တီတို့စိတ်မဟုတ်သေးဘူး ဓာတုစိတ်လူစိတ်ဖြစ်ဖြစ်ဟုတ်ကလားဟိုကပါလာတဲ့စိတ်ဟုတ်ကလားအခုဘယ်နဲ့တော့ဘာလာအမွေရတုံးနေကြလားလက်ထပွားတုံးနေတာဘာပြောခြင်းတုံးကြဟောဘာပြောခြင်းတုံးခင်ဗျမော့ခြင်းနေဟင်မကျေနပ်ဘူးနဲ့တူတယ်မကျေနပ်ဘူးလားခင်ဗျကျုပ်ကတော့မကျေနပ်လို့မော့ကြည့်တယ်ထင်တာရဟင်ဟင်ခုအမွေရပစ္စည်းလေးပဲထိုင်တုံးနေတာလက်ထပွားလေးနဲ့မကြိုးစားခြင်းကြဘူးလားဘယ်တော့သူ့နေရထင်တယ်ဘာလို့အခွန်ခါပေးပြီးလုံးမှာလဲ ဘာလို့လဲဟင်ဟင်လွတ်လွတ်ကျွတ်ကျွတ်ဒေါ်လာမေးလို့မလားခွန်ခါပိတ်ပြီးလို့မလားအာဟုတ်ကလားဗျာခဏတော်နိုင်ရဘူးလားဟင်မတော်နိုင်ရဘူးလားဗျာဟင်ဟိုဟာလာဟိုရှင်တော်လေးကနေစိတ်ကူးရတာထင်တယ်အပြင်ထွက်စိတ်ကူးကြားသွားမှာသို့လို့ဟုတ်ထင်တယ်ခင်ဗျာဟင်ဟင်အဲ့တော့ဟိုတရိတ်ခံအဖြစ်အများဆုံးပဲဟုတ်ကလားဒီတိုင်းဒီစိတ်ကြီးနဲ့ဟိုဘာတော့အမွေရပစ္စည်းနဲ့ဆက်လုံးမယ်ဆိုရင်တော့ဘယ်ပြန်မှာတော့ဘယ်ပြန်မှာတော့ အဟုတ်ကလားဟင်အဲပြန်ကျင်ကြတာပေါ့မပြန်ကျင်တော့မပြန်မကျင်ပါဘူးဆိုတော့ဘာတော့ဘာတော့ညာမပြန်ကျင်တော့မပြန်ကျင်ပါဘူးဆိုတော့တို့တော့လေသူလုခါလေးစားထားတော့ပြန်အားပါအောင်မယ်ပေါ့ဘာပြောချင်တာတော့ဘာပြောချင်တာတော့ညာဟင်သူရောသူခါလေးစားထားတော့လားဟင်ဟင်အဲ့တော့တို့ဒီဟို30ပုံလဲတယ်ဆိုတော့လည်းတို့တိရစ္ဆာန်အဖြစ်များဆုံးဟုတ်ကလားဗျာ ဟင်အဲတို့ဓမ္မဘုံကတော့တော်တော်ကိုရှားပါတယ်ဟုတ်ကလားနတ်ဘုံဆိုတော့တိလစင်ကြဲတဲ့ဒါနကတော့သွားပါလိမ့်မယ်ဟင်တလီတစ်ခေါက်တော့ရောက်ပါလိမ့်မယ်ဟုတ်ကလားဟင်ဟင်လူဘုံကလည်းတို့ပြုတဲ့ကုသိုလ်လေးဟောလားဟိုဘက်ကဟိုတရိษံဖြစ်မဲ့ဟာတွေပေါ့လေတရိษံတဘဝဖြစ်လိုက်ရင်တော့ဘဝတရားလောက်သက်တိုက်လို့ဆိုတယ်ကွသာတော့တရိษံဘဝတရားလောက်မှတို့လူတဘဝတို့ဘဝတန်ဆန်ရဟုတ်ကလားဟဲ့ဘာလို့ဟိုဘက်ကမောဟကံက ဟိုအကျိုးပေးဆက်ဆက်ဆက်ဆက်ပြီးအကျိုးပေးလို့အာနေပြီဆိုမှဒီဟာဟင်ကံလေးကထတာပဲကောင်းကံလေးကလှဲကြခွင့်ရတယ်ဗျာဟင်အဲ့တော့တိရစ္ဆာန်ဘဝတရားတရားလောက်မှလူတစ်ခေါက်တစ်ခေါက်ဆိုတော့သူကလူကြီးကဧည့်သည်ဖြစ်နေတယ်ဗျတိရစ္ဆာန်တရားကိုအိမ်ဖြစ်နေတယ်ဗျဟုတ်ကလားဗျာဟင်ပြီးတော့သူဟိုရှာဖွေတဲ့ပစ္စည်းလေးကောင်းတာဖြစ်ဖြစ်ဆိုတာဖြစ်ဖြစ်ဟုတ်ကလားဟိအယူတဲ့အယူနဲ့ထိုက်တာနဲ့ပစ္စည်းလေးတော့သူနှမျောတာပဲထင်လို့ကျင်တာပဲထင်တယ်သူ့ထဲထည့်ထားတာကိုစုံလို့ထင်ဟင် အင်းပြည့်ရသလားဗျအဲရခင်မင်းနာပဲဗျအင်းဒုတိယခင်မင်းသိလိုက်တဲ့အတွက်တိတ်တာဖြစ်တာဒုတိယလိုက်တယ်ဟင်အိမ်ဆွဲအိမ်နာမကြုံမလို့လေဟင်ဟုတ်ကလားဗျာဒါဒါဆွဲဒါနာသမီးဆွဲသမီးနာမကြုံမလို့ပေါ့ဗျာဟင်ဆွဲတဲ့နေရာလေးညှိတာလေဟုတ်ကလားနေသည်ဖြစ်သည်များသည်ဖြစ်သည်ဆွဲညှိတာပဲဟင်ကြိတ်တာကဟင်အဲ့ဒီကိုခင်မင်းစိတ်ကပို့မှာလေဟုတ်ကလားတို့ရန်ကုန်တို့ကဟို တို့နဲ့အတူနေပုဂ္ဂိုလ်တော်ကရှောက်ဖူးပါတယ်တခါကြီးပါပဲဟုတ်ကလားဟိုရွှေကျင်တဲ့ဘက်ကသူ့ဖေကဟိုတတော်ဝန်တောက်ကြီးအဲ့တော့ဟိုရှိခေကတော့တော်ထဲမှာဟိုတို့ပါလားဘန်ဂလိုဆိုတာရှိတယ်နေအဲ့ဒီမှာသူတို့နေတယ်အဲ့နေရင်းနဲ့အဲသူ့အိမ်ကဟိုတို့အစီကံခေါ်မှာပေါ့လေအမျိုးသားပေါ့ဟင်အဲ့ဒါကဟိုအဲ့ဒီဘန်ဂလိုမှာနေရင်းနဲ့တော်ထဲမှာပဲပြက်စီးသွားပြက်စီးသွားတော့ညကြတော့ခြံပေါက်ထွက်က ပတော့ပင်အောက်ကသူ့တန်ကြားတယ်ဟုတ်ကလားနားထောင်တော့လူတန်ပဲဟုတ်ကလား တိတိချာနားထောင်တော့လူစကားမဟုတ်ဘူးတဲ့ဟင်အဲ့တော့သူ့ဖေကနေတော့ဒီကောင်းမကျုပ်ဘူးဒီငါမှရှိရမယ်အဲ့တော့အေးမင်းတို့ဟိုဗတောက်ပင်အောက်ကိုရှောက်ပြီးတော့ဟင်တူးကြည့်ကြဆန်းကွာဆိုတော့နောက်ရမနဲ့ကြတော့ခိုင်းဘူးပဲခိုင်းတော့တူးကြည့်တော့တို့ပါလဲဟိုဖေးတန်တောက်ဘူးလေးတူးမှာပါဗျဟိုလင်ကွန်းတို့ဘလူးစတာတို့ဆိုတာလေအဲ့ဒီလင်ကွန်းဖေးတန်တောက်ဘူးလေးထဲမှာတို့ရှေးခေတ်ကမြေပြင်အိုးလေးရှိပါတယ်ဟိုဒုတ်တန်လေးတွေနဲ့လောက်ရတာလေပန်းလေးတွေနဲ့ပြုတ်ခစ်ပြုတ်ခစ်တင်တယ် ပြိုခိကသုံးတဲ့မြေစီအိုးလေးတွေလေမဲမဲလေးတွေတူပါလိမ့်မယ်အယိုးလေးတက်ပြီးတော့ဝါယိုးလေးတက်တက်ပါဝါတာလေအဲ့ဒီဖေးတံလေးဟိုမြေသေးတံလေးတစ်ခုနဲ့ငွေတမှုကိုလင်းကုန်းတံဘူးနဲ့ထည့်ပြီးအဲ့ဒီတပြုတ်ထားတာလေပတောက်ပိအောင်ဟင်အဲ့ဒါဆွဲလို့အဲ့ဒီမှာပြိတ်တာဖြစ်တဲ့ကြာဟင်ဘယ်လောက်တံဘူးရှိတော့ဟဲ့ဟင်အဲ့တော့တံဘူးကြီးမှဆွဲမှာလားကြီးသည်ဖြစ်စေမကြီးသည်ဖြစ်စေခင်မင်းစိတ်ကဒီနေရာမှာဆွဲဒီနေရာမှာညှိတယ် ဟုတ်ကလားဗျာဟင်အဲ့တော့ပြိတ္တာတွေတို့ဒုတိယဖြစ်များဆုံးထင်တယ်ဟဲ့ဟုတ်ကလားအုံငငရဲကတော့ဟိုအလုံးကိုဒုစရိုက်မှုကျွလွန်နေပြီးဘာမှမတိတတ်တဲ့ဟာမျိုးတာပါဟင်ဘာနဲ့ပြောရင်တော့လူတရိဆန်ခေါ်မှာပေါ့ဟင်ဟင်တေရတာရဲတာတွေလေအဲဒါတော့ဖက်ရောက်ရောက်တတ်ပါတယ်လို့စာကဆိုပါတယ်ဟုတ်ကလားဟဲ့အဲ့တော့တို့ဖြစ်လာခဲ့ကြတာညှောလိုက်တဲ့တွေ့တရိဆန်ပုံမှာအများဆုံးဟုတ်ကလား အဲ့တော့တို့တိရစ္ဆာန်ဘုံကနေပြီးကောင်းကုကုသိုလ်ကောင်းမှုလေးတစ်ခုကြောင့်လူဘဝရောက်လာပြန်တော့လေတိရစ္ဆာန်ကြီးမပြောက်ကြဘူးဟုတ်ကလားဟဲ့ပြောက်ကလားဟဲ့အေးအဲ့တော့တို့ဒီဟို24နာရီမှာကောင်းမှုပြုတဲ့အချိန်ကဘယ်လောက်များတော့ဟဲ့ဟင်ပြောပါတော့ဟုတ်တယ်ဟုတ်ကလားဟဲ့ဒီလိုဆိုရင်ဟိုကြောက်တွေပေါင်းများများစွာကကောင်းမှုဆိုတာလေးဟာဗရမများတပွင့်လောက်ပဲရှိနေတယ် ကြောက်တရားတော့ဘယ်ကြည့်ကြည့်ရှိမှာပါဗရမ ्या တစ်ခုကြတော့ဘလောက်ရှားတော့ဟုတ်ကလားဟိအဲ့တော့တို့ဒီကောင်းတဲ့စေတနာလေးဟာဟို24နာရီမှာမပြောပလောက်တာလေးပွင့်လာဟုတ်ကလားအဲ့ဒီမပြောပလောက်တဲ့အပွင့်လေးကအလှဲ့ကြလို့တို့လူရည်လို့လာဖြစ်တာဗျာထိုင်တန်ဖိုးဘလောက်ကြီးမတော့ဟိခက်ခက်ခဲခဲကြားကရလာတဲ့လူလို့ဆိုရလိမ့်မယ်တင်ဗျာဟိတိုင်းလူဘဝဘလောက်တန်ဖိုးကြီးတော့ဟုတ်ကလားဟိ ပြီးတော့ဒီကနေပြီးလူမလူလူမနလူမဗြမလူမအရိယာပုံထိသွားခွင့်ဟာဒီမှာရှိတယ်ထင်တယ်ဟဲ့ဟင်ဒီမှာရှိတယ်ဟုတ်ကလားဗျာဟင်ဟုတ်ကလားဟိအဲဒီမှာအဲ့ဒီခွင့်ကြီးတွေညာရှိတယ်လူဘဝမှာဟင်အဆင့်တက်နိုင်အဆင့်တက်ခွင့်ခေါ်လားတက်ချင်တက်ခွင့်ခေါ်မှာပေါ့လေဟုတ်ကလားရောက်မှပြောတာမဟုတ်ပါဘူးတက်ချင်ကြရင်တက်ခွင့်ရှိတယ်ဒါလူခွင့်ရေးထင်တယ်ဟိဟင် လူမနတ်ကိုလည်းတို့ဒီလူဘုံကတက်ရမှာထင်တယ်။ဘာဖြစ်လို့တော့ကိုယ်နဲ့စိတ်ကောင်းကံကိုပြုနိုင်တာလူဘုံပဲထင်တယ်ဟဲ့။ဟင်ဟင်နတ်ဘုံကြတော့ကောင်းမှန်းပြီတယ်တို့လူကိုရှိလို့လားဗျ။တော့ဗုဒ္ဓရုပ်တွေကိုဗျ။ဟင်အဲ့တော့တို့မှဒီငါပါသွားမှတယ်ဗျ။ကိုဟုတ်ကလား။ဟင်လုတ်ပိုင်ခွင့်မရှိဘူးဟုတ်ကလားဗျာတို့ဆင်ကြီးတွေကြတော့တို့တဲ့လုတ်ပိုင်ခွင့်ကံအားကောင်းတင်နေ တို့တော့တို့လိုညာရှိသလားသူတော့ရှိပြန်ဘူးဟုတ်ကလားဗျာဟောတို့ကတော့လုံနိုင်တဲ့တန်အားလည်းရှိဗျာဟုတ်ကလားသိနိုင်တဲ့ညာအားလည်းရှိတယ်ထင်တယ်ဟဲ့ဟင်ဒိုင်းလို့ခွင့်ရင်ဘယ်လောက်ကြီးတော့ဟဲ့ဟင်ခွင့်ရင်ဘယ်လောက်ကြီးတော့ကြိုက်တာကိုယူလို့ရဟုတ်ကလားအဲနတ်ပြည်တော့မဟုတ်ဘူးဓမ္မဘုံတိဟောဒီကသံပွားရင်မတက်နိုင်ဘူးလားဟုတ်ကလားအိုးဓမ္မဘုံလည်းတယောက်တည်းနဲ့ပြတ်တာပဲဟိနတ်ပြည်ကတော့နှစ်ယောက်ပေါင်းပြကြအောင်မှာပါပဲ ဟုတ်ကလားလူတီပြတ်တယ်လို့ဘာပဲနတ်တီလည်းဘာမှထူကြပါဘူးသူကကာမဘုံကိုကွသူ့ကိုလိုလားကိုသူလိုလားနဲ့ဖြစ်ကြအောင်မှာပါဟင်ကိုကတော့ဇံပုံဖြစ်တဲ့အတွက်သူကလည်းဘယ်သူမှဖြစ်သေးဘူးဘယ်သူမှလည်းသူ့ကိုဖြစ်သေးဘူးထင်တယ်ဟုတ်ကလားအ ਨੇ ဆုံးသူ့ကိုသူ့စားတဲ့ထမင်းကတော့ဖြစ်သေးဘူးထင်တယ်ဟင်ဂျမဘုံမှာစားမရှိဘူးလေဟိုဇံကြောင့်ဖြစ်တဲ့ PTR လေးနဲ့ပြရတာဟုတ်ဗျဟင်ပီတိပဲခေါ်သွားပြီပီတိလေးပဲအစာရှိတယ်တို့လိုထမင်းနဲ့ဟင်းတွေထည့်ရတာမဟုတ်တဲ့အတွက်ထမင်းဟင်းဖြတ်ထားတောင်းသူခံအောင်ဟုတ်ကလား သို့တော်လည်းပဲဗြဟ္မာလည်းသူ့ဟာသူတော့ဟိုဖြစ်အောင်လုပ်ထားတာပြောင်းမှာပဲထင်တယ်ဟိသူလည်းသင်္ခါရနဲ့ပဲတဲ့ကဟိုးကွဲ့ဒီကနေဆန်နဲ့သူကပြုတ်လို့သွားတာကိုဟိဗြဟ္မာရုပ်ကိုဒီဟာထုသွားတာထင်တယ်ဟိအဲဗြဟ္မာရုပ်ကိုဒီဟာထုသွားတာဗျဟိဆန်နဲ့ထုသွားတာထင်တယ်ဟဲ့အဲ့တော့သူကလည်းပြုတ်ပြင်မှုမကင်းတဲ့အတွက်ဟုတ်ကလားတူးတဲ့ပြအောင်မှာပဲဟုတ်ကလားဗျာဟိတကယ်လို့တို့ အရိယာတိအောင်ရောက်လို့ရမရဘူးလားရနိုင်တာပဲဟုတ်ကလားဘာဖြစ်လို့တုံး လူဘဝတွေမဟုတ်ဘူးတို့သာသနာနဲ့ကျုံနေတယ်ဆိုတော့ခွင့်ကြီးတစ်မျိုးတိုးလာလို့ထင်တယ်ဟင်ဘုတို့ခွင့်ကြီးနှမျိုးထင်တယ်ဟဲ့ဟင်လူဘဝဆိုတဲ့ခွင့်ကြီးရယ်သာသနာနဲ့ကျုံနေတယ်ဆိုတဲ့ခွင့်ကြီးရယ်နှမျိုးထင်တယ်ဗျအဲနှမျိုးတိုးနေတယ်အဲ့တော့သာသနာနဲ့ကျုံတဲ့ခွင့်ကြီးဟာသာသနာသည်နေရာနိကထင်တယ်ဟင်သန္တရာကလွတ်လန်းကိုပြနိုင်တဲ့လမ်းစီရှိတယ်ဟုတ်ကလားဗျာကျင့်ကျင်တဲ့ပုဂ္ဂိုလ်များတော့ဟောတိလန်းဟောတိလန်းဆိုတော့တိတိပပပြနိုင်တယ်ဟုတ်ကလားဗျာသာသနာစိတ်သုံးသိဘူးထင်တယ်ဟဲ့ အရိယာမစိတ်သုံးသေးသမျှသာသနာစိတ်သုံးသေးဘူးဟုတ်ကလားဗျာအဲ့တော့သွားမယ်ဆိုရင်ဘယ်သွားကျင်သွားကျင်ဗျာနေပါကိုဟောဒီတိုင်းတဲ့တဲ့သွားကွာဟုတ်ဗျာအဲနတ်ပြည်ဆိုနည်းနည်းလေးတော့ချိုးဟေးဒီလိုထင်တယ်ဟင်းဓမ္မပြည်ဆိုဟိုဘက်နည်းနည်းလေးတိန်လိုက်ဒီလိုထင်တယ်ဟင်းဒီဟိုနေပါသွားတဲ့လမ်းကနေနည်းနည်းလေးတိန်ရမှာထင်တယ်ဟဲ့ဟုတ်ကလားဟေးအဲအဲငရဲပြည်တို့အပေဘုံတို့သွားကျင်တော့အောက်ဆုံးလိုက်ကြလေဟာဟုတ်ပါမလားတက်ပါတယ်ဗျ လှုပ်လိုက်လိုက်ယုံအောက်ကိုဟင်အပေါ်ကနေအောက်ဆိုတော့ဘယ်နဲ့တော့ဟင်ဆင်းမှုတောင်လိုသေးလားရှော့ဟာဟုတ်ကလားအပေါ်ကနေအောက်ဆိုတော့ဘယ်နဲ့တော့ဟင်ရှော့တာယုံမဲမို့ဘယ်နဲ့တော့များမတက်တာဘူးလားဟင်တက်တာလည်းဆိုကောင်းတယ်မဟုတ်ဘူးလားဘာဖြစ်လို့တော့များဘာဖြစ်လို့တော့များဘာဖြစ်လို့တော့များဟုတ်ပြီတက်တာတယ်ဖွာရဲ့ဟင်ဟင်ဘာတော့စူးစမ်းဖို့ဘာမှလိုပဲနဲ့ ဟုတ်ကလားလက်ရှိရှိတဲ့ညင်တိုင်းလားဟဲ့ဇယဤတိုင်းလားဒါလေးမေ့လိုက်လိုက်ရုံမဲဟုတ်ကလားဟဲ့ဟင်အဲ့တော့တို့လူဘဝနဲ့သာသနာခွင့်ရင်းတစ်ခုထင်တယ်ဟင်ဟင်သာသနာနဲ့ခွင့်ရင်းလဲတို့လက်ထက်မှာရှိပြီဗျဟုတ်ကလားလူဘဝဆိုတဲ့လူခွင့်ရင်းရောတို့လက်ထက်မှာရှိဗျတိုင်းခွင့်ရင်းကောင်းကြီးထင်တယ်ဟဲ့ပြီးတော့သာသနာကောလွတ်မြောက်ကြောင်းကိုဖော်ထုတ်နိုင်တဲ့အတွက်သူလည်းတန်ဖိုးရှိထင်တယ်ဟဲ့ဟင် တန်ဖိုးရှိတယ်လူဘဝကတော့အဲ့ဒီပြတဲ့လမ်းတိုင်းကြွားမယ်ဆိုကြွားခွင့်ရှိတဲ့ဘဝဆိုတာတန်ဖိုးရှိဘဝထင်တယ်ဟင်တန်ဖိုးရှိကာလနဲ့တန်ဖိုးရှိဘဝဟုတ်ကလားဒီလောက်ကောင်းတဲ့ဘဝကြီးကိုတို့ပဲနေတော့ဟဲ့ဟင်သူများကိစ္စတွေလှုပ်ပြီးပြန်ရမှာလားဟင်ဟင်သူများကိစ္စတွေလှုပ်ပြီးပြန်မှာလားဟုတ်ပါမလားဟုတ်ပါမေးလို့ပြောတာပါဗျာ ဟိဟိုဟိုလေရှင်တွေရဲ့လေမှာလူငါလုံးသူမရှိဘူးလားဟိဟိသူဒီထုံကြီးရဲ့ချင်းကောမလောက်ရဘူးလားဗျာအဲပြိုးလုံးချင်းကောမလောက်ရဘူးလားဗျာအဲတခါတည်းဘဲရီတော့လှုပ်ဟဲ့ဘဲရီတော့ဟိုပိတ်ထားအုံးနဲ့ဒီတို့ကသူဖန်တီးရဘူးလားဗျာအဲဖန်တီးတာဖန်တီးရတာဗျာသဘာပေါ်ချိန်ကြတော့အကုန်လုံးသူယူသွားတာပေါ့ဟင်ဘာဖြစ်လို့တော့ဟုတ်ကလားဟင် ဟုတ်သူလောက်တာပဲရသူဥသိလောက်တာလဲရှင်ကသူတို့ဥသိလောက်တာမှမဟုတ်တာဟင်အင်းကနေပြီးတော့ဘယ်နဲ့တော့တခါတလေလေးလိုက်ပြီးတော့ကြည်ုံလောက်ရှင်နေမှာပါဟင်အဲ့တော့သူလောက်တာသူရလားဘာဖြစ်လို့တော့သူကိစ္စလုပ်လို့ဒါသူငါကိစ္စလုပ်နေတော့လားဟုတ်ကလားဟဲ့ဟုတ်ပါမလားလူငါကလေတို့တော့လောက်ခါလေးတော့နည်းနည်းတော့ပေးလိုက်မှာပါအလကားတော့လက်တော့လက်ကြီးလေးတော့လွတ်လိုက်ပါဦးထမဟင်အာနေချင်းလားဟုတ်ကလားဗျာ ဟင်လုံးတလုံးမရဘူးလားမရပါဘူးဘာဖြစ်လို့တော့ဟင်သူများကိစ္စကိုလုပ်တဲ့အတွက်တဲ့ကြဟောဟင်အဲနဲ့ရရကြအကုန်လုံးပိုင်ရှင်အပုံအခဲ့ရတာထင်တယ်ဟဲ့သူဘာရလိုက်တော့အနေချင်းလားအနေချင်းဆိုတာဗျာဟိုဟာလားဟိုဒီတစ်နှစ်အတွင်းလေးစားဖို့ရရိတ်ခါလောက်နေမှာပါအပူထိပေးလိုက်သလားဟင်ဟင်ဒီတစ်နှစ်သာတောင်လောက်ပါမလားဗျာဟင်ဒါရင်ဟွာလား လှလှဝဝကြီးလားဟင်မဝါတော့ဝလားဟမ်မဝါတော့ဝလောက်ပေးလိုက်တာဝဝကြီးတော့ဟုတ်ပါဘူးထမဟိုတို့တို့ပါတော့ဟိုဟင်သရင်တိုင်ကဟောသူခမဒီလောက်ထိဟိုတမိုးလုံးဟုတ်ကလားတစ်ဖောင်းလုံးလောက်သွားတာမင်းကြိုက်တဲ့လောက်ယူသွားကွာသူကလည်းစိတ်ကောင်းရှိပါတယ်ဟင်သရင်တိုင်ကဟောဒီလိုပေးလိုက်သလားဘာဖြစ်လို့တော့ဟင်အာဟုတ်ကလားဗျဟင် စရင်နိုင်ငံလည်းသူ့အတွက်သာသူစဉ်းစားမှာပေါ့သူတို့ကြီးပွားဖို့ရအောင်စဉ်းစားမှာပေါ့ဟုတ်ကလားစရင်ကကြီးပွားဖို့သူဟိုလေတော့ထုံတော့မှမဟုတ်ဖ ೇನೆ ဟုတ်ကလားဟဲ့အဲ့တော့တို့လည်းတာကိစ္စတွေဟုတ်ကလားဟိနှမျိုးတာကိစ္စသူများကိစ္စကိုနှမျိုးလုပ်နေတယ်ဟိတို့လောဘခိုင်းတာတွေလိုက်လုပ်နေရတာတဲ့ဟိဟိတို့ဒေါကကိုအဲလဲထွန်းကောက်ဆိုင်ကရောလောဘခိုင်းတာလုပ်ထားလား အေးကိုယ်စိတ်နဲ့ကိုယ်လှုပ်ထားလားဟုတ်ကလားလောဘကသူ့ရည်တာလားတောကမပါဘူးလားအေးသူ့နောက်ကသူ့ရည်တဲ့ဟုတ်ဘူးဗျသူကအဖော်ပါတယ်ဟင်ဟင်တောကကြီးတာလောဘကြီးတို့ထင်တယ်လောဘကြီးရင်တော့တောကကြီးနိုင်ဘူးလားဟင်တို့မျိုးပေါ်ကြတော့ဟောဟဲ့အယောင်းဝယ်တွေဟင်မနဲ့များကိုကြိုက်တလောက်အိတ်ရဲလားဟင်လင်းအောင်အိတ်မယ်ဗျဟို9နာရီလောက်မှထားမယ်ဗျာသေးသေးသေး ဟင်ရနိုင်မလားဘသူကနှိုးလို့တော့ဟင်လောဘဒေနာတောကဟောပါဘူးလားအဲသူတို့ကနှိုးလွတ်တယ်သူတို့နှိုးလွတ်တော့လောရတယ်ထင်ဗျာဟုတ်ကလားအဲရောင်းတော့ဝယ်တော့ဟောတဲ့သူကအဲဟုတ်ကလားဟိုနှစ်ဖြင့်ကဘာတွေဘာတွေဘယ်သွားပြီးဘယ်လိုဘယ်လိုဝယ်ရမင်းနဲ့သူကစီမံခန့်ခွဲမှုရှိဘူးလားအဲလောဘကစီမံခန့်ခွဲမှုတိုင်းဝင်ဝင်ရအောင်ဟောကြိုးစားပေးရဘူးလား အဲ့တော့ဘယ်လက်ကနေသူဝင်ဝင်ရှာပေးညာလက်ကနေပြီးတော့ဒီလောက်သုံးပေးဒီလောက်သုံးပေးနဲ့ညာလက်ကအထွက်ကောမခိုင်းဘူးလားအဲဘယ်လက်ကဝင်ခိုင်းတယ်ညာလက်ကထွက်ခိုင်းသုံးဖို့ဘယ်လက်ကအရှာခိုင်းတယ်ညာလက်ကဟိုအသုံးခိုင်းဟုတ်ကလားသုံးဖို့ညာလက်ကရှာခိုင်းရင်ဘယ်လက်ကအသုံးခိုင်းနိုင်မယ်ထင်တယ်သူခိုင်းရတာထင်တယ်တို့ကဘာတွေတော့လောဘရဲ့ကြုံနေထင်တယ်တဏကြုံလောဘကြုံလားဒါရင်ကိုယ်ပိုင်လို့ရှိသလားတို့ကလူငှားတွေလားဟိအမတို့မြို့ပေါ်ကတော့ကိုယ်ပိုင်နေမှာပါလား ကိုယ်ဆိုင်တဲ့ကုံမဟုတ်ဘူးလားဟင်ခမည်းကျုပ်ရှိလို့ပြောတာဟင်ဟင်ကျုပ်ရှိလို့ပြောတာနေမှာပါဗျာဟိုကြရောရောဆိုင်ဖိုင်ပါဗျာဆိုင်ဖိုင်ပါဗျာနဲ့နေမှာပါဟင်ဟိုကြတော့ဘယ်လိုပြောတော့အမာဒီမို့ပြောတာပါဗျာဟင်ဟင်ဟုတ်ကလားဗျာဟင်လောဘခိုင်းတဲ့အတိုင်းလုပ်ရတာတင်တယ်လောဘကဒီလိုမကောင်းဘူးဆိုရင်အဲဒီလုံးနဲ့ရှာပေးလို့သူ့စိတ်တိုင်းညမရရင်ဟိုလို့ကြောက်ခိုင်းမှတင်တယ်ဟဲ့ ဟိုလုံးနဲ့သူ့စိတ်တိုင်းညမရရင်ဟိုလုံးဆက်ခိုင်းလိုက်မယ်ထင်တယ်ဟဲ့ဟိအာသူတော့ဟိုစီးပွားရှာတာညမှာတဲ့မလုံးနဲ့တော့ကွာလို့သူရှင်းလာဟိဟိအဲတို့ဘာတော့စီးပွားရှာမဖြစ်လို့ဖိုးကြီးဖွားကြီးဖြစ်တော့လေအဖိုးကြီးနဲ့ဖွားကြီးနဲ့တန်တော့တော့သူခိုင်းမှထင်တယ်ဟဲ့ဟုတ်ကလားခိုင်းသလားမခိုင်းဘူးလားဗျာခိုင်းသလားဗျာဟိအဲ့တော့တို့ဟိုတနေကုန်ဟုတ်ကလားလာကုန်နှစ်ကုန်ဟုတ်လားအသက်ကုန်တဲ့စီတိတို့လောဘခိုင်းတာလုပ်နေရတာထင်တယ် ဟုတ်ကလားအဲ့တော့သူလုတ်တာလေးတော့ကြွေးတင်တယ်တရတရမဝါတဝါတော့ပါပဲတင်တယ်ဟေးသူကမကြွေးပဲတော့ထားလားဟေးကြွေးတော့ကြွေးသေးတင်တယ်ဟေးသရင်တိုင်းလက်ထဲကသရင်ကလာစာလောက်တော့ရမှာပါဗျဒီလောက်တော့ရအထင်တယ်ဟဲ့ဟေးဒီလိုနည်းနဲ့လေတို့ကတဏှာရဲ့ကိစ္စတွေလိုက်လုံနေတာလည်းပဲဒါပါကိစ္စထင်တယ်ဟဲ့ကိုကိစ္စဟုတ်သလားဟေးကိုယ်ပိုင်စိတ်နဲ့လှုပ်တာဟုတ်သလားကိုယ်ပိုင်ညာနဲ့လှုပ်တာဟုတ်သလား အဲဒီလိုဆိုဒါကတာကိစ္စလားပရာကိစ္စလားဟင်ပရာကိစ္စသူများလုပ်တယ်လုပ်နေရတာကိုကိစ္စဟုတ်သေးဘူးဟုတ်ကလားဗျာတက္ကပြောကြဗျာတော့ဒါကဟိုအတွင်ပိုင်းပြောတာပေါ့လေအပြင်ပိုင်းကြတော့ဟိုအိမ်တော်သားမွေးမှုမြူလားဗျအဲပြူတော့ဩမယားယူတယ်ဆိုတာဟောသူ့သမီးကိုတာဝန်ကိုယ်အိမ်မှာခေါ်ပြီးတော့တက်တက်လှုပ်ကြွေးနေရတာထင်တယ်ဒါသူ့မိမနဲ့မလှုပ်ကြွေးရမှာဗျဟုတ်ကလား အဲ့တော့သူ့မိဘနှမမွေးတာသူတော့ဩမရอยู่တယ်ဆိုတာဟောသူ့သမီးကိုတောင်းကိုယ်အိမ်မော်ခေါ်ပြီးတော့တက်တက်လှုပ်ကြွေးနေရတာထင်တယ်ဒါသူ့မိဘနှမလှုပ်ကြွေးရမှာဗျဟုတ်ကလားအဲ့တော့သူ့မိဘနှမမွေးတာသူ့မိဘနှမတောင်းရှိတာကြီးကိုသူကအိမ်ခေါ်ပြီးကြွေးနေရဟုတ်တယ်နဲ့လင်းယူတာကခုနပြောလို့အဲမိသူများမိဘနှစ်ပါးကမွေးထားတဲ့ယောက်ျားကိုကိုယ်အိမ်ကိုလက်ခံပြီးတော့လှုပ်ကြွေးနေရတာတင်တယ်ဟဲ့ ဒါဟာတို့သာလက်မခံလို့ရှိရင်သူ့မိဘနှစ်ပါးရတောင်းမဟုတ်ဘူးလားဟင်ဟုတ်ကလားဗျဒီလိုဆိုတို့အဲ့လိုတက်ပြန်တော့ဟောကိုကိစ္စကိုလုပ်နေတာလားသူများကိစ္စလုပ်နေတာလားပရာကိစ္စပဲဟုတ်ကလားဗျာဟင်တို့ပြောလို့ပါဗျာပရာကိစ္စဟုတ်မယ်မထင်ပါဘူးဟင်ပရာကိစ္စလားတို့ကတော့တာကိစ္စထင်တာပဲကိုကိစ္စလုံတာမဟုတ်ဘူးပြောဗျာဟုတ်ပါမလားဗျာဟင်အဲသူများကိစ္စလုံရလို့ ယ်နဲ့တော့သူ့အိမ်ကထမင်းစားလို့ရတာလားကိုထမင်းကိုကကိုရှာစားလုပ်ကြွေးနေရတာလားတိုင်းကိုထမင်းကိုစားပြီးဘာကြီးနွားငါးချောင်းပေးနေရတာဟုတ်တယ်ဟင်တာကိစ္စလားပရာကိစ္စလားတကားတဲ့အဲဒီကအဲသူမိရဲ့တစ်ဖက်ကမိဘနှစ်ပါးကမွေးတဲ့အဲတာယောက်ျားနဲ့တစ်ဖက်ကမိဘနှစ်ပါးကမွေးတဲ့သမီးမင်းကလေးပေါင်းတင်ရဟုတ်ကလားပေါင်းလုံးကတော့လောကကြီးမှာနှစ်ယောက်သေးဆိုပေါင်းတာပါဟုတ်ကလားဗျာဟင်တို့တော့ဧည့်တွေကအိတ်ခမ်းထဲကနေစောင့်နေတယ်ဗျာ ဒေါနတယောက်ပြီးတယောက်ဟောသားလေးဟောသမီးလေးနဲ့လာဘူးလားဟင်သားလေးတွေသမီးလေးတွေရလားဗျာဟုတ်ကလားဗျာသားလေးတွေသမီးလေးတွေရတော့ဒီကြဒီသားကြီးကြီးမှဒီသမီးကြီးကြီးမှနဲ့တို့ကရှာကျွေးရတယ်နဲ့ဟောတော်လေးကြာတော့ဟင်သားဖြစ်ရင်ချွေးမကသူပိုင်ပစ္စည်းဆိုတော့ခေါ်သွားတယ်ဟဲ့သမီးဖြစ်တော့ဟောသမက်ကသူပိုင်ပစ္စည်းဆိုတော့ခေါ်သွားတယ်ဟဲ့ဟင်အဲ့တော့ဒီသားတွေသမီးတွေကျွေးနေရတာဟောကိုကိစ္စလားသူများဖို့ကျွေးနေရတာလား ဟင်အော်ဒါလည်းချို့တို့ပါတော့တမက်ဖို့ချွေးမဖို့ဟင်မွေးမြူပေးနေရတာထင်တယ်ဟဲ့ဒါကောတာကိစ္စလားပရာကိစ္စလားဒါတော့မဲဟိုတို့ဟိုတာဖြစ်ခဲ့လို့အလူကံဖြစ်တဲ့သမီးကလူခံသွားတာတော့ဟုတ်ကလားဒါငါသားလေးကိုဆွဲလို့ရှိရင်အမေမြီးပါဆက်ပြီးတော့တောင်ရွာတော့မထင်ဟင်ဟုတ်ကလားဟဲ့ဟင်ဟိုသူ့လက်ထက်ရောက်သွားပြီအလူကံပုဂ္ဂိုလ်လက်ထက်ရောက်တာတော့စေနာပြတ်ကြလားပြတ်ဘူးလား ကြောက်ဘူးလားအင်းကြောက်ဘူးဆိုတော့ငါသားလေးဆိုတော့အိုးရလာတဲ့ကလေးလေးကြတော့ဟောငါအမီလေးဆိုဟုတ်ကလားဗျအဲ့တော့ကဲဘယ်နဲ့တော့အဲ့ဒီမီလေးတွေကဆက်ပြီးတောင်းရွာသေးတယ်ဟုတ်ကလားဗျဟင်အဲ့တော့ကောတဲ့ကဲမီလေးကိုသူကဆက်တောင်းယူတော့အဲ့ဒီမီလေးကတို့ဘူးလားသူများပို့လားတို့ရမှာလားသူများရမှာလားဟင်အဲတိုင်းတို့အဲ့ဒါတွေကကောတာကိစ္စလားပရာကိစ္စလားဟုတ်ကလားဗျာတာကြီးကြီးမတာကြီးကြီးမနဲ့ ဟုတ်ပါကြီးကြီးတော့မြည်ချီအောင်မှာပေါ့နေထင်းအောင်နေထင်းအောင်ဟုတ်ဟင်ပါကြီးကြီးတော့ဘာဖြစ်မလို့ဟာဟုတ်ဟုတ်ဗျာဟင်ဒါမြည်ချီရတာတော့အဲခါသေးဗျဟင်ဟင်ဘာဖြစ်သူကရော့ကျုပ်သားထိမ့်ပေးသားလို့ဘယ်တော့မှပြောဘူးဟင်အမေကြီးလေးထိမ့်ပေးသားမှာဟုတ်လေဘယ်လိုလဲဘယ်လိုလဲတော့ကျုပ်သားထိမ့်ပေးသားဒီလိုလာတာလားဘယ်လိုလာတော့အမေကြီးလေးတဲ့ဟုတ်အဲ့တော့ဘယ်နဲ့တော့ဟွာဟုတ်ကလား ပြုံပြုံပြုံပြုံနဲ့အမငါမိလေးငါမိလေးနဲ့ဟုတ်ဗျာအော်မငါပါကြီးကြီးမငါပါကြီးကြီးမနဲ့ပါကြီးကြီးတော့ဘာဖြစ်တော့ငေးချီရငေးချီတာတော့အမဲသူသားလို့မထင်ရဘူးတဲ့မထင်ရဘူးဗျဟင်အမေကြီးလေးတဲ့ဗျဟုတ်ကလားဗျဟင်အဲ့တော့တို့ဟာတွေဟောပဲနဲ့တော့ဟင်ဟင်အပြုံပြုံပြုံပြုံနဲ့ပြီးတာတယ်နဲ့ဒါနဲ့ပဲတို့ခုပဲနဲ့တော့ဟဲ့အသက်ဒီဘယ်လောက်ရလာကြပါတော့ဟင် အသက်တွေဘလောက်ရလာကြပြီလို့မှန်ပါဟိဟိတို့ဟာလာဆယ်နှစ်သားလောက်ဆိုရင်တော့ဒါနေထွက်တပြူဟုတ်ပြီလားဟိဟိတို့၁၇နှစ်ကအနှစ်20ဆိုတာခိတ္တဒတကဆိုတာပျော်ပျော်တုံးပါတုံးရွယ်ဟုတ်ကလားဟိဒါဆိုနေထမ်းတပြာဟုတ်ကလားဗျဟိဒီဟာရဲ့အပြိုးရဲ့လူပြိုးရဲ့နဲ့အိမ်တော်ရဲ့သားကြလို့ရှိရင်တော့သုံးကံဝင်ပြီဟုတ်ပြီဟိသုံးကံဝင်ပြီဗျ မျိုးနဲ့သားတယောက်သမီးတယောက်အဲသားတယောက်သမီးနှစ်ယောက်ရပြီအသက်ကလည်း40လောက်ရှိရင်တော့မွန်းတက်ပြီဟင်အဲ90လောက်ဆိုရင်တော့မွန်းတိတ်နေထင်တယ်ဟင်60လောက်ကြောက်ပဲနဲ့နေဆောင်နေဆောင်ဝင်တော့မနော်နေဆောင်နေဆောင်ဝင်တော့မနော်ဟင်ဟင်အခုပဲနဲ့တော့ငါမိလေးငါမိလေးနဲ့ပဲနဲ့တော့နေထွက်တပြူလားနေထွက်တပြူလားဘယ်လိုများ အောင်မအောင်မညီးထွက်တာဗျဖိုးထွက်တာမဟုတ်ဘူးဟိုဟောဟိုမြီးစိတ်ပေါက်နေပြီထင်တယ်အောင်မနေထွက်တပြူတဲ့ဗျာမြီးထွက်တာဗျဖိုးထွက်တာမဟုတ်ဘူးဟင်ဟောမြီးနဲ့ဖိုးနဲ့များဟာပြန်များလဲထားသလားပါတော့ပါတော့ညခဏဟင်ဟင်ဟောသိမင်းကြီးမျက်စိလဲအောင်များမင်းကဖိုးလောက်ကငါကမြီးလောက်ကများလုံနေသလားပါတော့ခဗျာ ဟုတ်တယ်လေဟေးအဲ့တော့တို့ဒီလိုဒီလိုနဲ့သူများကိစ္စတွေလှုပ်လာလိုက်တာတို့ဟုတ်ကလားဟင်မွန်းတဲ့တော့ကတော့ဘူးထင်တယ်ဟင်နေစောင်းမလားစောင်းနေပြီထင်ဘာတဲ့ဘာတဲ့ဘာတဲ့နေစောင်းမလားဟုတ်ဝင်တော့ဝင်တော့မှာဆိုပါလားဒါဆိုရင်တော့ဟုတ်ကလားကြိုးစားပြီးလှမ်းနိုင်တော့စဘာတဖြာတော့ချုပ်နေမှာပြီဟုတ်ကလား ဟေ့နေဝင်ငါနီးကိုတို့ပဲနဲ့တော့ဟဲ့ကြိုးစားပြီးနှမ်းနိုင်သဘာတပြာတော့မချောက်နိုင်ဘူးလားချောက်နိုင်သေးတယ်ဟုတ်ကလားနေဝင်မှာဆိုရင်ကိုယ်နေဝင်မှာနေဝင်မှာမှသိဖို့တော့အရေးကြီးဆုံးပဲဟုတ်ကလားမသိခဲ့ရင်တော့သူများကိစ္စနဲ့ပြရမယ်ဟုတ်ကလားဗျာဟင်အဲ့တော့အပြင်ကကြည့်လို့ရှိရင်လေအဲသူများသားသူများသမီးလက်ခံထားပြီဟုတ်ကလားဟဲ့တခါသူများရဖို့ အဲတမိတ်ရဖို့ချွေးမရဖို့ရသားသမီးတွေလုံကျွေး၍ဟုတ်ကလားအဲ့ဒီလမ်းကြီးနဲ့သွားနေဟုတ်ကလားကိုလန်းကိုသွားဘူးရသွားလာဗျဟင်အတွင်းငါကြီးတော့လဲကြိုက်တော့လဲဟိုကြိုက်တာခိုင်းလို့တို့လိုက်လို့ရတယ်ထင်တယ်ဟဲ့အဲတကမကြိုက်ဘူးပြောပြန်တော့လဲမကြိုက်ဘူးခိုင်းတဲ့အတိုင်းလိုက်လို့ရသေးတယ်ဟုတ်ကလားအဲမတိတော့လဲမတိတယ်လို့လိုက်လို့ရသေးတယ်ဒီလိုလဲအတွင်းကလည်းသူများခိုင်းတာလုံနေရဗျာဒီလိုနဲ့တို့နေဆောင်ပြီဟုတ်ကလားဟင်သူများကိစ္စနဲ့ဟုတ်ကလား ဒီလိုဆိုအပြန်ကြဘာပါမလို့လေသူများကိစ္စလုပ်ပြီးပြန်ပါရမှာတော့အဲ့တော့တန်မိုးရှိတဲ့ဘဝအလကံဖြစ်တယ်နော်အလကံနဲ့ချင်းကုန်တော့မယ်ဟုတ်ကလားဟဲ့တန်မိုးရှိတဲ့သာသနာနဲ့ကြုံပါရဲ့နဲ့မှကိုယ်ကိစ္စမလုပ်ရင်ကဲပဲနေတော့ဟဲ့အလကံနဲ့ရင်ချင်းကုန်တော့မယ်ဟုတ်ကလားတို့အလကံနဲ့ရင်ချင်းကုန်တော့မယ်အဲ့တော့တို့ဒီလိုပဲအလကံနဲ့ရင်ချင်းကုန်တချင်မလားဟုတ်ကလားဟင် တခါတို့ဟိုလူငါးကလေးတော့ရရတယ်ဟဲ့ရလားဟင်သင်းတိုင်းလည်းရှိရင်တော့လူငါးကတော့မရဘူးလားအဲတခါလည်းတို့အဖင်းနေအဖင်းနေအတန်းနေအတန်းနေအနံ့နေအနံ့နေလက်ရှိရှိတဲ့တတန်းလျောက်ခံစားကြရဘူးလားဟုတ်ကလားဗျာအဲ့တော့ဟိုကိုကသွားကြည့်ရတာလည်းရှိတယ်သူများကလာပြတာလည်းရှိပါဟုတ်ကလားကြိုက်လို့ရှိတာဟိုကြည့်ရတာလည်းရှိပါတယ်မကြိုက်ဖင်းနဲ့ကြည့်ရတာလည်းရှိပါဟုတ်ကလားဗျာ အဲ့တော့မကြိုက်လို့ကြည်ရတာတော့ဗျာဟိုတို့မျက်နှာလွှဲလို့မရလို့ကြည်ရတာဖင်းတကောင်ဖင်းကောက်ပါကြိုက်လို့ကြည်ရတဲ့အချိန်မှတို့ဘယ်လောက်များပါ့ခင်ကြိုက်လို့ကြည်ခဲ့ရတဲ့အချိန်ပေါင်းဘယ်လောက်များပါ့တဲ့ရှိတွေတဲ့မဲ့တွေဟုတ်ကလားဟင်ဟိုပွဲတွေအစားပေါ့လေဘယ်လောက်များပါ့ခင်တို့မျက်လုံးထဲမှာပါရလိုက်တော့တိုင်းတို့ဒီဟိုတို့ဟာခေါ်တာပေါ့ကွယ်ရူပတဏခေါ်တာပေါ့ဟင်အဖင်းကိုတတ်မဲ့တဲ့တဏခိုင်းနိုင်တို့ကြည်ခဲ့ရတာတို့ဘာရတော့ဟဲ့ ဒီအတိုင်းမှာပဲဟိုအတန်ဒီမှာလဲဟိုကိုကြိုက်လို့နားထောင်ရတဲ့အချိန်မှဘယ်လောက်တော့ဟဲ့ဒီလဲတာရတဏလို့ခေါ်တယ်တဏခိုင်းနိုင်လောက်ခရတာတို့နားတဲ့ဘာကြံတော့ဟင်အဲဒီတိုင်းမဲ့အနာငေါဟဲ့ဟင်တို့ရတာဆိုပူတွက်လို့ကောင်းဟုတ်ကလားလူတယောက်ဟိုငယ်တဲ့အရွယ်ဟင်ပြီးတော့လူလာပိုင်းအရွယ်ကြီးတဲ့အရွယ်သုံးပိုင်းရှိတဲ့တဲမှာဖြားမြနှုံးတွေ့ရင်တစ်ထပ်ကိုနို့စီဘူးတစ်လုံးတော့ကုန်မယ်။သားနေတဲ့ရွယ်မှာတို့တော့ဆိုနို့စီကိုနှလုံးတော့ကုန်ပါတယ်။ ထမင်းကြီးလည်းသားတာဟုတ်ကွမြို့လုံးမဟိုဘာတို့ဟိုမနဲ့လင်းထားနဲ့ပေါင်မုံလေးတို့ဘာတို့ဘာမှပါပဲနဲ့ဟုတ်ကလားဟိဟင်အဲ့တော့မစားနိုင်တာနဲ့စားနိုင်တာနဲ့အဲ့ဒါကိုဖြမ်းပြရင်မနဲ့နှုတ်စီဘူးတစ်လုံးတော့ကုန်နိုင်တယ်ထင်တယ်ဟိညနေနှုတ်စီဘူးတစ်လုံးဆိုတော့နှလုံးထင်တယ်ဟိမစားတဲ့နေ့ရှိသလားအဲ့တော့ဒီနေ့နှုတ်စီဘူးနှလုံးနဲ့တွေ့ရင်ဟုတ်ကလားတလားဆိုရင်လုံး60ထင်တယ်ဟိဒါတို့ဟိုတကောင်စရင်ကောက်လို့မရတဲ့ပဲပြုတ်တို့နံပြားတို့ခေါင်းချင်းပေါင်းတို့ခဏထားလိုက်လို့ဒါတကောင်စရင်ကောက်လို့မရကောက်လို့ရတာနဲ့တွက်ကြည့် ဟုတ်ကလားအဲ့တော့တို့တွက်လို့ရအောင်လေးလုံးပို့ထက်လိုက်ဟုတ်ကလားဒီလိုဆိုရင်တို့တလကိုတခွဲထင်တယ်တို့စားကြတာလေတလတခွဲဆိုဟင်တနှစ်ဆိုတော့12ခွဲထင်တယ်6တင်းလား10နှစ်ဆိုရင်တင်း60ဟုတ်ကလားအနည်း20ပြည့်တဲ့ပုဂ္ဂိုလ်120ထင်တယ်ဟုတ်ကလား30ထိရောက်တဲ့ပုဂ္ဂိုလ်ကြတော့ပေါ့180ဗျာ40ကြရင်ဟော140ဟုတ်ကလားဗျာ90ထိရောက်တဲ့ပုဂ္ဂိုလ်တွေဟောဟင် အတင်း300ဟုတ်ကလားဟင်တို့ဦးစင်အောင်ကြီးတက်ဘယ်လောက်ရှိအ60အတွက်60အတွက်အဲ့တော့အဲအတင်း60နဲ့တော့ဘယ်လောက်တော့ဖြစ်360အဲ့ဒီ360ကသူ့ကြီးတဲ့ဝင်သွားတာလားအသားပိတ်တာချင်းဘယ်လောက်တော့ငါပိတ်တာချင်းဘယ်လောက်တော့ကျက်တုံပိတ်တာချင်းဘယ်လောက်တော့ခလုံးပိတ်တာချင်းဘယ်လောက်တော့ခင်ဗျဟင်အဲ့ဒါကြီးငါကိုတော်နဲ့ထဲတာဘယ်လောက်ကြီးမယ်ထင်တော့ဟဲ့အဲ့ဒါကြီးငါခင်ဗျမစားဘဲနဲ့ကိုတော်နဲ့ထဲထားရင်ဒီကောင်360နဲ့ညီညာတော့ဖိပိတ်တာချင်းနေလေ သာပိတ်တာချင်းနေဟင်းရွက်ပိတ်တာချင်းနေကြဲ့သုံးငရုပ်ဟင်ဟုတ်ကလားဗျာဟင်ဒါကို60တွက်ထားပါဟုတ်ကလားဟိကိုယ့်တဲ့နဲ့ကိုတွက်ကြည့်ဟုတ်ကလားဟင်တို့ဘာရလိုက်တော့ဟင်အသားသာအားရှိတယ်ဆိုတို့ဥစဉ်အောင်ကြီးဆိုဆင်သုံးခေါင်လောက်တော့မနိုင်တော့ဘူးသူစားထားတဲ့အသားပိတ်တာချင်းလိုက်ဆိုဟင်မကြည့်တမ်းကြတော့ကောင်းတော့တကောင်တော့မနိုင်ရမယ်ဗျာ ဟောခင်ဗျအသာသာအားရှိခင်ဗျားတို့ပဲပြောတာဟင်တဲ့မတော့ဟေးဒါတွက်လို့ရတာပြောတာလေဟုတ်ကလားအဲ့တော့တို့ဒီတနာခိုင်းတိုင်းလှုပ်လာတဲ့အာယုန်နေခံစားခဲ့တာဟောတို့ဘာကြံလို့ဟဲ့ပန်းကြောင်ကြီးလားဟင်ဘာမှရမကြံတာနော်ဘာမှတော့ကြံသေးတယ်ဟုတ်ကြိုက်ဆွဲကြည်သေးရှင်ဟင်ဟင်မကြိုက်ဆွဲကောမတိဆွဲကောအဲ့ဒီကြိုက်ဆွဲလိုက်တို့ပြိတ္တာသွားမှာတယ်မကြိုက်ဆွဲလိုက်ငရဲသွား ဟုတ်ကလားမတီဆွဲလိုက်ဟုတ်ကလားတိဋ္ဌာန်မသွားဦးမယ်ဟုတ်ကလားဗျဟင်လွတ်ပါမလားဟဲ့ဘာမှလည်းမရလိုက်ဘူးဟုတ်ကလားဘာမှတာမရလိုက်တာဘာမှတွေရနေသေးတယ်ဗျဟုတ်ဟုတ်ကလားကို့ဘိုးတာမရတာသူ့ဘိုးတော့ဘယ်နဲ့တော့ဟဲ့ကိုကိစ္စထင်ပြီးလှုပ်ထားဘသူကိစ္စအတုံးဟုတ်ကလားဟင်ဘယ်နဲ့တော့ဦးစိန်အောင်ကြီးကိုကိစ္စလှုပ်ထားလားသူများကိစ္စလှုပ်ထားလားဟုတ်ကလားဗျာ အဲတို့ပြောလို့လားဗျာတို့ပြောလို့သူများကိစ္စပြောတာနေမှာပါဗျာခင်ဗျာကိုကိစ္စထင်နေမှာပါဘယ်လိုထင်တော့ခင်ဗျာအမအင်းတိုင်းကိုခုပဲနေတော့60ဆိုရင်တော့อืมนี่ฟ้องไม่ถึงวันงานนี้ถึงအဝင်မထင်ဝင်ကနေထင်ဟင်အဲသဘာလှမ်းနိုင်နေရင်တော့6တော့6နိုင်နေပြီဗျခမည်းတော်လှမ်းနိုင်သိရှိသလားအာဟုတ်ပါပြီဟင် လက်နဲ့တော့အရိပ်ထဲလှမ်းပါလားအပြင်ထွက်လှမ်းပါလားထိပါဗျာမြည်ရိပ်ထဲတွင်းလှမ်းပါပါဟေ့ဟေ့မြည်ရိပ်ထဲလှမ်းမှာမဟုတ်ဘူးလားဗျာဝင်းပြင်ထွက်လှမ်းပါလားဟင်ဟုတ်ပါမလားဗျာကျုပ်ကတော့မြည်ရိပ်ထဲပဲလှမ်းမထင်တာပါဗျာဟင်ဟင်အဲ့တော့တို့လုတ်ခဲ့သမျှတွေတတန်းနဲ့များဟာကိုယ်ကိစ္စရှိသေးဘူးလားဟင်ဟင်ကိုယ်ကိစ္စရှိပါလားလူဖြစ်ဖို့ ဘလောက်လုပ်ပြီးပြီတော့လူဖြစ်ဖို့ကောင်းမှုဘလောက်လုပ်ပြီးပြီတော့ဟုတ်ကလားဟင်ငါကောင်းရောဆိုခုနတို့ပြောခဲ့ပြီပဲဟဲ့ဟင်ဖျားရှိခိုးတာတော့ဩကာသတပုံလုံးဖျားစီတင်ရောက်လို့ရရောက်လားဟင်ကောင်းရောဆိုပြီးဆုံးထွက်လောက်နာတော့ဘုံကြီးတပိတ်နဲ့စိတ်တဲ့လားတဲ့မလို့မြဒိုင်းကို့အတွက်ဘလောက်ရထားတော့ရသေးဘူးလားဟင်ဒိုင်းလူဖြစ်ဖို့အခွင့်အရေးတော်တော်နည်းနေပြီထင်တယ် ။အဲလိုလူဖြစ်ဖို့တာနေတာပါ။နတ်ဖြစ်ဖို့တော့လားလားတော်လေးရှိပါတယ်။အာလောက်ကြရောမဗျာ။ဟင်နတ်ဖြစ်ဖို့လားလားတော့တော်လေးရှိရင်ထင်တယ်ဟဲ့။ဟုတ်ကလား။အိုးလူနဲ့နတ်ကရောက်ဖို့နေလို့ပါ။အမဗမာအတွက်တော့တော်တော်လေးစုမိပြီထင်တယ်ဗျာ။ခမရဝေးပါတယ်နဲ့မရှိသေးပါကြီးတဲ့။ဘာကြံလို့ဗျာခမရ။ဟင်ကိုကိစ္စအတွက်ကျတော့ဝေးပါသေးတယ်နဲ့မရှိသေးပါကြီးတဲ့။ဟင်အဲတိုင်းဥသိမ်အောင်ကြီးကလူတွေနတ်တွေမြမာတွေ ဖြတ်ကျော်ပြီးအရိယဘုံတန်းသွားမှာတယ်ကွဟင်ဟုတ်လားအမဘယ်ကြောင့်အမထိုးသွားမှာပါလဲကြည့်ပါဦးသူလူတွေနဲ့ဒီမြန်မာတွေသွားချင်မှမပေါ်ဘူးခဲ့ဒီဦးသိအောင်ကြီးဟုတ်ကလားဒါတွေဖြတ်ကျော်ပြီးအရိယဘုံနဲ့တန့်ဝင်မဲ့ဘုံတင်တယ်ဟင်မမမဘုရားတဲ့အော်မအေးထီထိုးပြီးစိတ်ကူးရင်တာထင်မှာဗျာဟင်ဟင်ဟုတ်ကလားနှစ်ကြပိတ်ပြီးစိတ်ကူးရင်နေတာထင်မှာဗျာဟင်ဟင် ဦးသိဟောင်းကြီးကနှစ်ကြပိတ်ပြီးစိတ်ကူးရင်နေတာလားအမမထင်မောင်များကျုပ်တော့နှစ်ကြပိတ်ပြီးစိတ်ကူးရင်နေတာထင်တာပါဟင်ထီတသိမ့်ပေါက်ခဲ့တော့နဲ့ဟုတ်ထင်တယ်ဟင်ဟုတ်ကလားဟိုထစ်ဖွေးရဲ့နီးပါပြီဆိုလေလေစိတ်ကူးရင်ကောင်းလေလေထင်တယ်ဟဲ့ဟုတ်ကလားထီပိတ်ပြီးတဲ့ဆိုတော့ဟင်ဆိုပြီးရောတယ်ဟင်ကိုလေဦးသိဟောင်းကြီးထီပိတ်တော့ဘယ်နဲ့တော့ဟင်ဟင်မလားခင်ဗျဘယ်လိုတော့လှုပ်ဖူးဦးသိဟောင်းကြီးခင်ဗျမဲလို့လည်းရတော့ဘူးခင်ဗျဟင်ဟင်မဲလို့ရတော့ဘူးအဲ့တော့တို့ကိုကိစ္စကို လောက်ကြသမှာပေါင်းတော့လူဘဝတန်ဖိုးကြီးလုံးလို့ဟင်ပြီးတော့သာသနာပွင့်နေတဲ့ကာလကလည်းသူခနောထင်တယ်ဟဲ့တန်ဖိုးကြီးလုံးလို့တို့ဘာတော့ဖရာလက်ထက်တုန်းကဟိုဗာရာဏသီပြည်ထင်တယ်ကွဒနာဗလာတထေသာဟုတ်ကလားဗျသူကဂတိ80ကျော်ပါတယ်သူ့မိဘကတူဦးတီတော်သားဟုတ်ရရှိသမျှဂတိ80အကုန်ပုံပေးထားခဲ့ဂတိ80ဆိုတာတခါတန်း800ပြောတာထင်တယ်ဟဲ့နဲ့သလားဗျတခါလဲသူနဲ့ရတဲ့ ဟိုဇနီးကလည်းပဲတူရီတော်သမီးအဲ့တော့သူမိဘကရှိသမျှကတိ80သုံးပုံအပ်ခဲ့တယ်ဗျဟင်အဲအဲ့တော့သူဟိုတထေသားကနေတထေဖြစ်သွားပြီထင်တယ်ပထမတော့တထေသားနေမှာပါဟုတ်ကလားအဲမိဘတွေကဟိုမျက်စိမိတ်သွားတဲ့အချိန်ခေါင်းလွှဲသွားတဲ့အချိန်ကျတော့ဟောသူတထေဖြစ်ဟုတ်ကလားဗျတထေဖြစ်တော့ရှေးခေတ်ကမင်းတိုင်ပင်အမလေးဘောင်းဆိုကြီးပွားအောင်စီးပွားကိုရှာနိုင်တာဒီတထေတွေပဲထင်တယ်အဲ့တော့ဘယင်တွေကသူတို့ကို ဘယ်နဲ့တော့မင်းတိုင်ရင်အမတ်ရလို့ထားတယ်ဟုတ်ကလားကြီးပွားရကြီးပွားကြောင်းကြီးပွားရေးညံကြတော့တထေးမှလာရှိတယ်ဘယင်းကတော့အုတ်ချုပ်ရေးတာတတ်နေတာဟုတ်ကွဟုတ်ကလားဗျာအဲ့တော့သူတို့ဒီဟိုဘယင်းအစီကိုတစ်နေ့တစ်ချိန်ခါသားတယ်တထေးတွေလေဟင်တစ်နေ့တစ်ချိန်ခါသားတယ်ဒါချစ်ဥဖျားလက်ထက်တုန်းကဖြစ်ခဲ့တဲ့ဟာပြောတာလေအဲ့တော့တို့ဒီဒနာဗလာတထေးသားကအဲ့ဒီတို့နန်းတော်ကိုဝင်ဝင်ပြီးခါသားရတယ်ဗျအဲ့တော့သူ့ဖြည့်ဆည်းခြင်းတဲ့ပုဂ္ဂိုလ်တွေကဟုတ်ကလား ဟင်သူဒီအသိဉာဏ်ပညာမရှိဘူးဟုတ်ကလားသိတဲ့ပုဂ္ဂိုလ်တွေကလမ်းခုလကစောင့်နေအယသမားတီဟုတ်ကလားဗျာဘာဖြစ်လို့တော့ဘယင်းရှိဖြစ်ဖြစ်ရင်ဘယင်းကခံမလားဟဲ့အိမ်ဇနီးဇနီးပဲဖြစ်ရှိဖြစ်ဖြစ်ရင်ဟောအဲ့တော့ဖြစ်ဖြစ်ခြင်းသူဒီဟုတ်ကလားဂျားကဖြစ်ဖြစ်တာများဟုတ်ကလားဟင်ဆရာကဖြစ်ဖြစ်ပါမလားအဲ့တော့လမ်းကနေဖြတ်သိတယ်ပထမသွားတော့ဒါကလည်းကောင်းတဲ့ရက်တေးကောင်းတဲ့ရတာတွေနဲ့ကြွေးတယ်တိုက်ဟာသူကမသမတော့ဘူးကွာ စားဘူးကွာဒါငါမလုပ်ဘူးကွာဟုတ်ကလားဟေးအဲ့လိုနဲ့ဝင်မှန်ပြန်ဟုတ်ကလားအဲဒုတိယလည်းဒီလိုပဲဟိုသွားဒီလိုပဲသူကနေပြီးတော့ဟေးဆွဲဆောင်တယ်ဗျဟုတ်ကလားသူကဒါလည်းမလုပ်ဘူးကွာမစားဘူးကွာနှစ်ကြိမ်တော့ရတာပေါ့သုံးကြိမ်လေးကြိမ်ငါးကြိမ်ကြတော့အာနာစိတ်ဆိုတာပေါ်တာပဲဟေးဟုတ်ကလားဟေးအာနာစိတ်ဆိုတာပေါ်ဒီလိုဆိုတစ်ဖက်သားအလိုလိုက်သွားပဲအာနာစိတ်ဒီတစ်ဖက်သားအလိုလိုက်တာတင်ဟဲ့ဟုတ်ကလား ဟင်အာနာသိမ့်နဲ့အဲသူတိုက်တာလေးသူကျွေးတာလေးစားလိုက်ရင်ဟုတ်ခလားတချီတော့မကောင်းဘူးပေါ့စားပါများသိုးတာလည်းမကောင်းနိုင်ဘူးလားဟင်ကောင်းတာဖြစ်ဖြစ်သိုးတာဖြစ်ဖြစ်ချက်ချင်းဝါသနာပါတာမဟုတ်ဘူးဗျာတစားတစားနဲ့မှဝါသနာပါတာဟုတ်ဟုတ်ကလားဗျာကောင်းတာလည်းချက်ချင်းကြီးဝါသနာပါလို့လားသိုးတာကချက်ချင်းကြီးဝါသနာပါလို့လဲကြင့်ယူရတာပဲထင်တယ်အဲ့တော့ဒီအာနာတာကတစ်ဖက်သားစိတ်တစ်ဖက်သားအလိုလိုက်တာနောက်တော့စိတ်စိတ်ပါလာတော့ စိတ်လိုလိုက်ပြီးထင်တယ်ဟဲ့ဟင်ပထမတော့သူတိုက်လို့တောက်သည်ဟုတ်ကလားဆင်ကြည်ပေးနိုင်သေးထင်တယ်နောက်ကြတော့သူမတိုက်ရင်တောင်းသည်လားဟဲ့ယူလားကွာလို့တော့မှာဟင်ဟင်သူမတိုက်တော့ဘယ်လိုနေမလို့ဟဲ့ဟင်စိတ်ပါလာတော့စိတ်လိုမလိုက်ဘူးလားအာနာရာကဟောသူတစ်ပါးလိုလိုက်တာလားဟုတ်ကလားစိတ်ပါတာကကိုယ်လိုလိုက်ပြီးထင်တယ်ဗျာအဲ့တော့တခါတည်းမတော့ရမနေနိုင်ဖြစ်လာတော့နောက်တော့ဒီအယသမားတွေကအိမ်လိုက်တောက်တော့တာတင်တယ်ဟဲ့ ဟင်ဟုတ်ကလားငားများတဲ့ပုဂ္ဂိုလ်ကငားလေးနဲ့များ၍ငားကြီးอยู่တခဲ့သို့ဟုတ်ကလားတစ်ဖက်ကဖြက်လို့တဲ့ပုဂ္ဂိုလ်သည်ဟုတ်ကလားသူကအလိုလိုက်ပြီးမှသူ့အလိုကိုနိုင်ယူတာမဟုတ်ဘူးလားဒါထုံးစံပဲဗျဟုတ်ကလားဗျအဲ့တော့သူအိမ်အယတမတယုံယုံနဲ့မိမဖြစ်သူကလည်းလင်ပါလုံလုံအလိုလိုက်တယ်ဗျဟုတ်ကလားဟင်ဟင်ဘာလုံလုံဟုတ်ကလားအဲ့တော့တခါတဲ့ဟိုသူ့အိမ်ကတထိတ်အိမ်ဖြစ်မဲ့သား အယတမအိမ်ဖြစ်သွားတယ်ဟုတ်ကလားဗျာအဲ့တော့ဒီကဒီလောက်သုံးနေပြီးသုံးနေတဲ့ပုဂ္ဂိုလ်ရှားခြင်းရှိပါအောင်လားရှားနေတဲ့ပုဂ္ဂိုလ်သာသုံးခြင်းမရှိတာဗျဟုတ်ကလားရှားနေတဲ့ပုဂ္ဂိုလ်သာသုံးခြင်းရှိခြင်းရှိမယ်ဗျာဟုတ်ကလားသုံးဖြုံနေတဲ့ပုဂ္ဂိုလ်ရှားခြင်းမရှိဘူးဒီလိုဆိုရင်ဒီဂတိချစ်ဆရာတွတ်တက်လာမလားဆုတ်ယုတ်သွားမလားဟဲ့နောက်ဆုံးကုံရောဗျာဆုတ်ယုတ်တာကိုသူ့ဟာကုံတော့သူ့ဇနီးဂတိချစ်ဆတောင်းတယ်အဲ့တော့သူ့သမီးကလည်း ဟိုသူ့ဇနီးကလည်းဟိုအလိုလိုက်တယ်ဆိုတော့တောင်းတော့ပေးတာထင်တယ်ဟုတ်ကလားဟင်သူ့ဇနီးကလည်းလင့်အလိုလိုက်တယ်ဆိုတော့သူများကိစ္စလုပ်နေတာပဲထင်တယ်ဟဲ့သူ့ကိစ္စလုပ်သေးလားဟုတ်ကလားဟင်လုပ်တော့အဲ့တော့တကားဇနီးရဲ့ဟိုရှိနေတဲ့ဂတိ80လဲသုံးလိုက်တာကောင်းရောဗျာဟုတ်ကလားဘာကြံတော့ဟဲ့နောက်တော့အိမ်ပေါင်သုံးတိုက်ပေါင်သုံးဘုကမနေနိုင်တော့ဘူးလေဟုတ်ကလားအရက်ကနေနိုင်ပါဦးမလားဟဲ့သွေးကလည်းတောင်းမိတယ်နဲ့ဟဲ့တဏှာရောမတောင်းဘူးလား တွေးတာလည်းတောင်းပြီတဏှာကလည်းတောင်းပြီအဲ့တော့တောင်းမညသူပေးနေရတဲ့အတွက်ရှိသမျှတွေအကုန်လုံးပေါင်နှံရောင်းချပြီဟုတ်ကလားဗျာအရက်တော့ချင်းသူသည်ဟုတ်ကလားကိုပစ္စည်းတန်ဖိုးကပေးပြီဟုတ်ကလားအရက်တန်ဖိုးကကြီးနေမယ်ထင်တယ်ကိုကြိုက်တဲ့ဘက်ကတန်ဖိုးကြီးမယ်ကိုမကြိုက်တဲ့ဘက်ကတန်ဖိုးသိနေမှာဗျာအဲ့တော့မတန်တဆနဲ့ပဲရောင်းမှာထင်တယ်ဟဲ့သူပစ္စည်းကြမတန်တဆနဲ့တည်းရောင်းပြရဘန်းတော်အရက်တော့ပါပြီးရောဟုတ်ကဲ့ဟုတ်ကလားသူကြိုက်တဲ့ဘက်ကတန်ဖိုးကြီးနေမှာဟုတ်ဟုတ်ကလားဟဲ့ဟင် ဒါနဲ့ကုံရောဗျာကုံတော့ဇနီးမောင်နှံနှစ်ယောက်တရောင်းသားဘဝရောက်သွားတယ်တောင်းရန်သားနေရတယ်ဟင်တဲ့နေတော့ဟဲ့သင်္ခါရဆိုတာပြုပြင်လို့ဖြစ်တာမှန်မြပြက်တာပဲကြီးတယ်ထင်တယ်ဟဲ့ဟုတ်ကလားဒါကတော့ဟိုတတိတွေကတော့အရက်ဖြက်လို့မူးလို့ထင်ပါဟဲ့တို့ကမေးပြက်ဖြက်နေတာဘယ်လောက်များတော့ဟိုတဏှပလတတိသားတော့မူးပြက်ဖြက်တာထင်တယ်သူရှာထားတာလေသူပြန်ပြီးတော့တို့ဒီကမေးပြက်ဘယ်လောက်ဖြက်တယ် ဟင်မူးပြက်နဲ့မေ့ပြက်ဘယ်ဟာကပိုဆိုးတော့ဟာဟုတ်ပါလားဦးစင်အောင်ခဏမူးပြက်လားမေ့ပြက်လားဟင်ဟင်အဲဘယ်နဲ့တော့ညဟင်မူးပြက်နဲ့မေ့ပြက်ဘယ်ကထိနာတော့ခဏဟာဟုတ်ပါမလားဗျာဟင်ဟင်အပြက်ရောဗျာအဲ့တော့တောင်းရန်စားနေတရက်တော့တို့မိဂရာဝုံမှာနန္တိယသရုတာထောက်ထားတဲ့တိုက်ရှိတယ်ဘုရားကြီးအဲ့ဒီမှာသတင်းသုံးနေတော့သူတို့လင်မယားနဲ့ကလာပြီးတောင်း ပါပေါ်လေးတန်ဃာတွေကြံနဲ့ထမင်းကြံဟင်းကြံလေးစားဖို့စောင့်ဟုတ်ဟင်ဘုရားရှင်နဲ့နောက်ပါတန်ဃာတော်များကဖုံဖုံပေးနေတဲ့အချိန်ပေါ့လေအဲ့ဒီမှာလင်မယားနှစ်ယောက်ကစောင့်နေတယ်ဗျဒီသုံးကြံကုန်းကြံလေးတဲ့တရောင်းသားဆိုတာအဥရတာလားအကြံရတာလားအကြံဆိုရင်တော့စီရီရဲနေမှာကောင်းနော်ဟင်အကြံကိုဗျဟင်ပိုကောင်းတယ်မမဖရခဏအကြံစားကျင်တာပေါ့အကြံစားမလို့ စောင့်နေတဲ့အချိန်မှာဘုရားကပြုံးတော်မူတယ်ဟင်ဘုရားရှင်ပြုံးနေဆိုတာအကြောင်းပဲဘယ်တော့မှမပြောဘူးအဲ့တော့သူ့အမြဲတမ်းရှိနေတဲ့ညီတော်အာနန္ဒအရှင်ဘုရားဘာကြောင့်ပြုံးတယ်လဲဆိုတော့အဲ့ဒီသတင်းမောင်နှံကြည့်ပြီးငါပြုံးတာကွာဟုတ်ကလားဘာဖြစ်လို့ပြုံးရလဲဗျာအဲ့ဒီသတင်းမောင်နှံဟာလောဟိုပထမအရွယ်တုန်းကစီးပွားကြမယ်ဆိုသူဒီပထမတန်းသားတတိဖြစ်မှာကွာဟုတ်ကလားဟင်တကယ်လို့ပထမအရွယ်မှာစီးပွားမရှာဘူးကွာတဲ့ဒုတိယအရွယ်လောက်မှရှာရင်သူဒုတိယတန်းသားတတိဖြစ်နိုင်လေတဲ့ ဟုတ်ကလားအဲဒုတိယမှာလည်းမရှာဖြစ်ဘူးထားกว่าတဲ့တတိယအရွယ်လောက်မှာရှာတောင်းသူတတိယကတတိတော့ဖြစ်နေတဲ့ပုဂ္ဂိုလ်တွေတဲ့နောက်ကံထင်တယ်ဟဲ့နောက်ကံတုအဲ့လောက်ကောင်းတဲ့ပုဂ္ဂိုလ်တွေတဲ့သို့တော့ကံတုဘလောက်ကောင်းကောင်းလက်ရှိကံကမှဖော်မထုတ်ရင်ဒီကံဟာကံမဲထင်တယ်ဟဲ့အမိုက်ပေါ်အောင်ရောက်နေတဲ့ရွှေဟာရွှေပဲထင်တယ်ဒီကံမှဖျဲရက်ပြီးမရှာရင်လေဟုတ်ကလားဟဲ့ဟင်အဲ့တော့သူ့မှာလောကီဘက်ကလည်းဘယ်နဲ့တော့ တထေးဆိုတာပါဠိလိုတိဋ္ဌပဲတိဋ္ဌဆိုတာတထေးဖြစ်နိုင်မှာဟုတ်မလားမင်းခုတောင်းရံစာမရပါလေဟုတ်ကလားဗျာတက္ကလောကုတ္တဘက်ကကြည့်လို့ရှိရင်လေသူတို့ပထမအရွယ်ကျင့်လို့ရှိရင်လင်ဟာယဟန္တာကွာမရအနာဂံဖြစ်မဲ့ပုဂ္ဂိုလ်တဲ့ဟုတ်ကလားဒုတိယအရွယ်သာကြည့်မယ်ဆိုရင်လင်အနာဂံကွာတဲ့ယဟန္တာကာရကံဖြစ်မဲ့ပုဂ္ဂိုလ်တဲ့မရကဟုတ်ကလားသူတို့တတိယအရွယ်မှာကျင့်အောင်ကွာတဲ့အဲ့ဒီသူ့လင်ဟာဘဂရကံဖြစ်နေတယ်ကွာသူမရသောတာပန်ဖြစ်နေနေတဲ့အခုလောလောကုတ္တစိတ်စိတ် ဒါပဲဟုတ်ကလားဟိသူဘာရအောင်တယ်လဲရတိုက်တဲ့ကံတော့သူရှိတယ်ကံမရှိတာလားဟုတ်ကလားကံရှိတာပဲဟုတ်ကလားကံရှိတဲ့ကံကို तू ဟင်ရေထွက်အောင်မတူးတာထင်တယ်ဟိအဲ့တော့ဘာဖြစ်တော့ तू တောင်းစားဖြစ်နေတယ်ဟုတ်ကလားအဲ့ तू တောင်းစားနေရတဲ့ဘဝတင်လေဟဲ့ဟုတ်ကလားအဲ့တို့ဒီကောဟဲ့ဘယ်နဲ့တော့ဟင်ဦးပြောင်ကြီးလည်းတောင်းစားနေရတယ်မှာတမီးရဲ့ငါတရားလောက်ပေးသားမအောင်ဟင်ဆိုကြီးငါတစ်ထောင်လောက်တော့ပေးသားဟာ တောင်းလေးလားခင်ဗျားကဒါရင်ခွက်မပါတဲ့တရောင်စားနေမှာပေါ့ခွက်ပါခွက်တော့ရှိတာခင်ဗျားလက်နဲ့တောင်းတာထင်တယ်ဥစဉ်အောင်ညဘာနဲ့တောင်းလဲလက်နဲ့တောင်းတာဟင်ဟိုဒနာပလာအဲတထေသနီးမောင်နာကတော့ခွက်နဲ့တောင်းတာထင်တယ်အဲ့တော့ခင်ဗျားခွက်တောင်းနဲ့လက်တောင်းရှိတာဒါပဲကွာထင်တယ်တောင်းတော့မယ်လားတောင်းရတော့လားဟုတ်ဗျာခင်ဗျားဘယ်လိုတော့ခင်ဗျားတောင်းရတော့မယ်လားဟုတ်ဗျာဟိုတို့ဒေါ်ဆိုးကြီးဘက်ကဟောဟဲ့ဟင် ပါရေးငါဘယ်သွားမလို့ငါတော့တထောင်လောက်ခကြီးစိတ်ကလေးပေးလိုက်ဦးခွဲပါသေးလားဟင်ချွေးမဟောတောင်းရသေးလားတားကတောင်းရသေးလားကိုဟာကိုတော်ကြီးပြိုးပြနဲ့ဖွင့်ပြီးယူသွားတာလားလှုပ်ဘူးအတူတူနေမှာပါဗျာဆိုတာချင်းတူတူဟုတ်တယ်နဲ့ဟင်အဲ့တော့ဖရားလက်ထက်တုန်းကတော့ခွက်တောင်းနဲ့လှဲ့တောင်းရတယ်ဗျာအခုလဲတို့ဘယ်နဲ့တော့ဟဲ့ကိုတီလာကိုမရှိရင်တော့ဘယ်နဲ့တော့ဟဲ့ဟင်လက်တောင်းတောင်းနေရတယ်ထင်တယ်တတောင်းသားကလော့ကလာဗျာ ဟင်ဦးဇင်အောင်ကြီးအကြံစားရတာတက်တာတယ်ထင်တယ်ဘာလို့ဟင်အောင်မအင်းဟင်တောင်းငန်းကြီးကြတော့အဲမျက်နာလေးကပဲ့နေတော့ခတ်တင်းနေတယ်ခတ်တင်းနေတဲ့တောင်းတာလားခင်ဗျာနာကြသို့